ဒီနေ့သာသနာတော်နှစ်2564ခုကောဇာတိကိ1382ခုနတ်တော်လာပြည်ရော3ရက်2021ခုနှစ်တလပိုင်း1ရက်တောက်ကြနေ့ညချမ်းခါကာလမှာစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမင်းဝံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာ မဒါနလူရှင်များနဲ့တကွလိုင်းမောကနေတရားဒေသနာများကိုနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းတော်ကောင်းတို့အတွက်ဦးဇင်းတို့တရားဒေသနာများမိနစ်90ခန့်အချိန်ယူပြီးတော့ဟောပါနော်စနေတနင်္ဂနွေဥပုံနေ့များမှာဟောနေကြဒီနေ့ကတော့အင်္ဂလိပ်နှစ်ဆန်းတရက်နေ့ဦးဖျားဖျား ဓမ္မဒါနပြုကျင်ကြတဲ့ပုံကိုယ်တွေလျှောက်ထားကြတဲ့အတွက်ကြောင့်ဘုံဘုံတို့ဒီနေ့တရားဟောဖြစ်တယ်ပေါ့နော်အဲ့တော့ဒီကနေ့ဓမ္မဒါနအလှူရှင်တွေကကွယ်လွန်သူ ဖခင်ကြီးဒေါက်တာဥဝေတက်ထွန်းအားရည်စူးလျက်မိခင်ကြီးဒေါ်နန်းသိန်းရှင်ကိုအမှုထားပြီးတော့သမီးဒေါက်တာတင်နိုင်ဦးသားကိုထွန်းနိုင်ဦးနှင့်မြေတစု ရန်ကုန်မြို့တဲ့နောက်ပြီးတော့အမိဖတို့ကအမှုထား၍ဒေါ်စင်တီယာဝင်းသမီးလေးမတ်ဇေယျရွှွန်ပြည့်မိသားစုစင်ကာပူနောက်ပြီးတော့နန္ဒောနန္ဒ၅ပါးနဲ့ကျေးဇူးရှင်များအမှုထား၍ဥအောင်ကျော်နိုင်ဒေါ်နှင်းနွယ်ဆန်းတာဟန်နရီသူ့အနိုင်မိသားစုရှစ်တနီဩစတြေးလျ နောက်ပြီးတော့နှစ်ဖက်သောဖူးဖူးဖွားဖွားများအမှုထားပြီးတော့ကိုသိမ့်မြင့်ထွန်းမဏိနီထွန်းမိသားစုတို့ကတမီလေးမမှုတီရိခင်ရက်တရာပြည့်မွေးနေ့အလှတဲ့မိသားစု၄စုဓမ္မဒါနကောင်းမှုပြုထားကြတယ်ပေါ့နော်အဲ့တော့ဒီကနေ့လိုင်းမော်ကနေတရားနာယူကြည်ညိုနေကြတဲ့တရားဓမ္မတွေရောကုသိုလ်ရှင်တွေရောနာယူဖို့ နော်အလှည့်ကျတဲ့တရားကမင်္ဂလာတရားတော်အပိုင်း၅ပေါ့နော်မင်္ဂလာတရားတော်ကိုအသေးစိတ်ကြည်ကြပြန့်ပြန့်ဟောဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဘုံဘုံတို့ဟောလာတာဒါ၅ညမြောက်နော်အတေဝနာစပါဠနံပဏိတာနိစတေဝနာပူဇာစပူဇာနေယနံဧတံမင်္ဂလမုဒ္ဓမံလူမိုက်ကိုမပေါင်းသင်ရဘူးပညာရှိကို ပေါင်းသင်ရမေး ပူဇော်သင်ပူဇော်တိုက်တဲ့မြင့်မြတ်တဲ့အရာတွေကိုတန်ဖိုးကိုနားလည်ပြီးတော့ပူဇော်ရမည်ဒါမင်္ဂလာ၃ပါးပြီးခဲ့ပြီနော်ပတိရူပဒေတဝါသောစပုပ္ပေစကတပုံညတာ အတ္တတမပဏိတိစဣဒံမင်္ဂလမုဒ္ဓမတဲ့ဒုတိယမြောက်မြတ်စွာဘုရားဟောတော်မူခဲ့တဲ့ဂါထာပတိရူပဒေတဝါသောစကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေနိုင်တဲ့အယက်ဒေတာမှာ နေထိုင်ရခြင်းဟာ မင်္ဂလာတရားပုပ္ပေစကတပုံညတာရှေးကောင်းမှုအထူးပြုခဲ့ဘူးတာဒီဘဝမှာအခြေအနေကောင်းတွေရရှိဖို့အတွက်အလွန်ကောင်းတဲ့အကြောင်းတရားတွေကို ပြုခဲ့ဘူးတာအဲ့ဒါလည်းပဲမင်္ဂလာပဲတဲ့အတ္တသမပဏိတိစမိမိကိုယ်ကို ကောင်းအောင်ထားနိုင်တာအထူးသဖြင့်မိမိရဲ့စိတ်ကို ကောင်းအောင်ထားနိုင်တာအဲ့ဒါမင်္ဂလာ တတိပတိရူပဒေတဝါဒပုပ္ပိစကတပုံညအတ္တသမပဏိတိဒီမင်္ဂလာ၃ပါးကပေါင်းပြီးတော့ပြောเสียအလွန်ကောင်းတယ်အဲ့ဒါအတ္တသမပဏိတိစာပြောတဲ့အခါမှာနည်းနည်းလေးပေါင်းပြောကြည့်တာပေါ့နော်ဒီကနေ့တော့ပုပ္ပိစကတပုံညတာကောင်းမှုကို ပြုခဲ့ဘူးသူရဲ့အဖြစ်ဟာမင်္ဂလာဆိုတာလေးကိုကုသိုလ်ကောင်းမှုရဲ့အစွမ်းတတ္တိများကိုပေါ်လွင်ထင်ရှားအောင် ပြောကျင်တဲ့အတွက်ကြောင့်ဒီနေ့ဒီမင်္ဂလာတရားကိုတညဟောမယ်လို့ဘုံစိတ်ကူးထားတယ်ပေါ့နော်အဲ့တော့ပုပ္ပေသကတပုံညတာရှေးကကောင်းမှုကိုပြုခဲ့တယ်ဆိုလို့ရှိရင်ကောင်းမွန်တဲ့အကြောင်းတရားကို ပြုခဲ့တာ ဖြစ်တဲ့အတွက်ကြောင့်ကောင်းမွန်တဲ့အကျိုးရလဒ်ကိုတေချာပေါက်ဘုံဘုံတို့ဟာရရှိလိမ့်မယ်။ဒါကြောင့်အကြောင်းတရားကောင်းကောင်းတွေကိုပြုခဲ့နိုင်ခြင်းဟာ မင်္ဂလာရှိတယ်ပေါ့ဒါကြောင့်ရှိသူတော်ကောင်းကြီးတွေပြောခဲ့တဲ့စကားလေးတစ်ခုရှိတယ်ပုပ္ပေစကံအရင်ခံကြံတိုင်းအောင်စမြဲတဲ့လူတယောက်ကောင်းမှုတွေအများကြီးပြုခဲ့ဘူးတယ်ဆိုလို့ရှိရင်ဒီဘဝမှာ သူကြံစီသမျှဟာအကုန်လုံးပြီးစီးတယ်အောင်မြင်တယ်ဟုတ်လားဒါနာကောင်းမှုသီလကောင်းမှုတမာတိပညာဘာဝနာကောင်းမှု စုံအောင်အထွတ်အထိပ်ရောက်အောင်ပြုခဲ့မယ်ဆိုလို့ရှိရင် ဒီဘဝမှာသူကြံစည်တာတွေအကုန်လုံးဟာအောင်မြင်နိုင်တယ်ရှေးကောင်းမှုရဲ့စွန့်ရည်တတိနဲ့ကိုပဲအောင်မြင်မှုအမျိုးမျိုးကိုရနိုင်တယ်ပေါ့နော်ဒါကြောင့်ပုပ္ပေစကအရင်ခံကြံတိုင်းအောင်စမြဲအကယ်၍ပုပ္ပေစကကောင်းမှုပြုခဲ့တာနေခဲ့တယ်ချွတ်တဲ့ခဲ့တယ်ဆိုရင်တော့လို့ပြောကြတယ်လူတွေကကံမရှိဉာဏ်ရှိတိုင်းမွဲတယ်ဟုတ်လားကြံရည်ဖန်ရည်တွေနဲ့စူးစမ်းပြီးတော့လောက်ကင်မှာတော့လည်းပဲ ရှေ့ကကောင်းမှုဟာအလွန်နည်းခဲ့တဲ့အတွက်ကြောင့်ကိုကြံစီတာတွေကိုစ조사အထုတ်တာတွေဟာအချိုးအကျိုးမပြည့်အချီးအနီးဖြစ်ရတာတွေလည်းရှိတတ်တယ်ပေါ့နော်ဒါတွေဟာဘာတွေလဲဆိုတော့ရှေးကကံတရားဟာအခုပြစ္ဆုတ်ပံဘဝမှာများစွာအကျိုးသက်ရောက်မှုရှိနေတယ်ဆိုတာကိုထင်ရှားစွာပြထားတဲ့ဇကားတွေပေါ့နော်ပုပ်ဝေစကံအရင်ခံကြံတိုင်းအောင်စမြဲပြီးတော့ဗါတော့ကံမရှိဉာဏ်ရှိတိုင်းမွဲဟုတ်လား ကံအားအာရကအားထဲမှာအလွန်ကြီးတယ်လို့မြတ်စွာဘုရားဟောတယ်။တစ်ချိန်တုန်းကကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ထက်သန်တဲ့စေတနာနဲ့ကိုလုတ်ခဲ့တဲ့လောက်ရဟာဒီပြစ္ဆုတ်ပံကာလမှာကြီးမားတဲ့အကျိုးသက်ရောက်မှု ရှိကိုရှိတယ်ဆိုတာကိုဘုံဘုံတို့မှန်မှန်ကန်ကန်မြင်နိုင်ဖို့လိုတယ်ပေါ့နော်။အဲ့ဒါဒီနေရာမှာပုပ္ပေသကတပုံညတာရှိကောင်းမှုပြုခဲ့ခြင်းဟာမင်္ဂလာဆိုတာနဲ့ပတ်သက်ပြီးတော့ ကံရဲ့အစွမ်းတတ္တိတွေကိုထဲထဲဝင်ဝင်နားလည်စေခြင်းနဲ့ပေါ့နော်ခုဘုံဘုံတို့တယောက်နဲ့တယောက်ရုပ်ရည်တူသလားမတူဘူးဉာဏ်ရည်ဉာဏ်သွေးတူသလားမတူဘူးအစွမ်းအစတွေ တူသလားမတူဘူးပိုင်ဆိုင်မှုတွေရောတူလားမတူနော်အမျိုးမျိုးကိုကွဲပြားခြားနားနေတယ်အဲ့ဒီမတူကွဲပြားခြားနားနေတဲ့အမျိုးမျိုးအစားအသားတွေကိုဘယ်သူကအဓိကဖန်ဆင်းထားတာလဲဖန်တီးထားတာလဲဆိုတော့ အဲ့ဒီအသီးသီးသောတတ္တဝါတွေသူတို့ကိုယ်တိုင် ပြုခဲ့တဲ့အလုတ်ဆိုတဲ့ကံတရားတွေကပဲသူတို့ကိုအသီးသီးစီမံထားတာပြောရင်ဘုန်းဘုန်းတို့ဒီဘဝမှာရထားတာတွေဟာအခြေခံအားဖြင့်ရတော့ကံပေးသမျှပဲရတာပါဟိုပိုင်ဆိုင်မှုဥစ္စာပစ္စည်းကိုတော့ဒီဘဝမှာဘုန်းဘုန်းတို့အများကြီးကြိုးပမ်းအားထုတ်မယ်ဆိုလို့ရှိရင်ဟိုရှေးရကံနေတော်လည်းပဲဝရိယရဲ့အကျိုးရလတ်ဉာဏ်ရဲ့အကျိုးရလတ်တွေကိုခံစားရတာတွေတော့အများကြီးရှိပါတယ်သို့တော့ပြင်လို့မရတဲ့ မိဘရဲ့အမွေကိုသားသမီးဟာမဖြစ်မနေဆက်ခံရတာတွေရှိတယ်ကောင်းမွေဆိုးမွေအဲ့လိုပဲမြတ်စွာဘုရားကံတရားဟာတတ္တဝါတွေသူတို့ပြုထားတဲ့ကံတရားဟာအဲ့ဒါဟိုမိဘတပွဲပေါ့နော်ဒါကြောင့်တချို့လဲကံတာမိကံတာဖလို့ပြောကြတာရှိတယ်ဟုတ်လားကမ္မဒါယာတာကိုပြုထားတဲ့ကံတရားရဲ့အမွေကိုကိုခံရလိမ့်မယ်ဟုတ်လားဒါကြောင့်မို့ဘုံဘုံတို့ရထားတဲ့အနေအထားတွေအခြေအနေကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေ ကိုရနေတဲ့ဒီအနေထားကိုကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေအဲ့ဒါတွေဟာကိုပြုထားတဲ့ကံတရားရဲ့အကျိုးရလက်တွေပဲဆိုတာညင်းနိုင်သလားမညင်းနိုင်ဘူးเนาะဒီရုပ်ရည်လေးဟာနော်မိဘကိုအများကြီးတော့လည်းအခြေခံတယ်ဒါပေမဲ့ကံတရားကိုပို့ပြီးတော့ကြီးမားတဲ့အကြောင်းတရားအနေနဲ့အခြေခံတယ်တချို့မိဘအမေလဲအိုတယ်ဖေလဲအိုတယ်ဒါပေမဲ့သားသမီးကြမှာကြည်ကောင်းနေတယ်အမေအိုအဖေအိုနဲ့ရောမတူဘူးလားဆိုတော့လဲတူတယ်ဒါပေမဲ့ ။ तू ကတမျိုးတစ်ပါးသာကြည့်ကောင်းနေတယ်။ဟုတ်လား။တချို့မိဘတွေကနော်အမေရောအဖေရောကြည့်လို့ကောင်းတယ်ချောမောလှပကြတယ်။ဒါပေမဲ့သားသမီးကြတော့ကြည့်ရခက်နေတာတွေလည်းရှိတယ်။ချောမောလှပတဲ့အမေနဲ့မတူဘူးလားအဖေနဲ့မတူဘူးလားဆိုတော့လေတူသလောက်တော့တူနေတယ်။အိုတာလေးတွေရွေးတူတယ်ပေါ့။ကံကောင်းတဲ့လူကြတော့လှတာလေးတွေရွေးတူတယ်ပေါ့။ဟုတ်လား။အဲ့တော့ကိုရထားတဲ့ရုပ်ရည်အထူးသဖြင့်ကိုယ့်ရဲ့အစွမ်းအစကိုယ့်ရဲ့ဉာဏ်ရည်ဉာဏ်သွေးဟုတ်လား ဒါတွေဟာတကယ်တမ်းကဘာပေးသလောက်ပဲဘုံဘုံတို့ရတာတော့ကံပေးသလောက်ပဲရတာနော်တေချာစဉ်းစားတာအဲ့ဒါကိုဘုံဘုံတို့မကြိုက်ပါဘူးလို့ရှော့တကတက်လို့လည်းမရဘူးဟုတ်တယ်မဟုတ်လားဒါကြောင့်မို့လို့ဘုံဘုံတို့ရဲ့ဘဝမှာဒီအတိတ်ကာလကပြုခဲ့တဲ့နော်ကောင်းမှုမကောင်းမှုကံတရားတွေဟာအလွန်အားကြီးတဲ့အကြောင်းတရားတွေအနေနဲ့လွှမ်းမိုးချေလဲနေတယ်ဆိုတာကိုလက်မခံလို့မရဒါကြောင့်မြတ်စွာဘုရား ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ကိုလှုပ်လိုက်ပြီကိုစေတနာနဲ့လှုပ်လိုက်ပြီဆိုလို့ရှိရင်အဲ့ဒါကိုကိုတကယ်ပိုင်သွားပြီကြံတာတွေကတော့ဘာမှမသေးကြဘူးပဂတိဥစ္စာပစ္စည်းကိုပိုင်ဆိုင်တာလူအချင်းချင်းပိုင်တယ်လို့ထင်တာအဓိကတော့တက်ရှိတက်မဲ့ဒိဋ္ဌိနှမျိုးပါပဲပိုင်တယ်ထင်တယ်နောက်ဆုံးကိုခန္ဓာကြီးကိုပိုင်တယ်ထင်တာဒါတွေကအထင်မြတာရှိတယ်တကယ်ပိုင်တာမဟုတ်ဘူးဘာဖြစ်လို့ဆိုတော့မသေးကြမှုနဲ့သွားနေလို့ဥစ္စာပစ္စည်းကလည်းမသေးကြမှုနဲ့သွားတာပဲ तू ကကိုယ်ဆိုရင်စွန်းပဲ ကိုကသူ့ကိုဆွင့်ဆွင့်ပဲအခြေအနေရပါနော်ဘေးကကိုကိုချစ်တဲ့လူကိုကချစ်တဲ့လူတွေကလည်းမသေးချာမှုနဲ့သွားတာပဲနောက်ဆုံးကိုခန္ဓာကိုယ်ကြီးကိုကစားပါတော့မသေးချာမှုနဲ့သွားနေတာတကယ်သေးသေးချာချာကိုဟာပါလို့ပြောလို့ရတာကိုပြုထားတဲ့အလုတ်ဆိုတဲ့ကံတရားပဲရှိတယ်ဒါကြောင့်မြတ်စွာဘုရားဆင်ခြင်ရမယ်တဲ့ဘလို့ဆင်ခြင်ရမှာတော့ကမ္မတကောမိငါမှငါတကယ်ပိုင်တာဆိုလို့ငါဥစ္စာဆိုလို့ငါပြုထားတဲ့ကံပဲရှိတယ်လို့ဆင်ခြင်ရမယ်အလွန်မှအခြေခံကြတဲ့အမြင်မှန်နေပေါ့နော် ကမ္မဒါယာတော့ငါမှာနော်ကံရဲ့အမွေကိုငါခံကိုခံရလိမ့်မယ်ငင်းဆန်ခွင့်မရှိဘူးဟုတ်လားကမ္မယောနိတဲ့ကောင်းတာတွေရောဆိုးတာတွေရောကံတည်းဟူသောအကြောင်းတရားကြောင့်ဖြစ်နေတာပေါ့နော်ငါမှာအခုဖြစ်နေတာတွေကငါလှုပ်ထားတဲ့အလုပ်ရဲ့အကျိုးရလဒ်တွေပဲပေါ့နော်ကမ္မဗန္ဓုငါမှာအားကိုးစရာဆိုလို့ကံမဲဆွေမျိုးအရာမှာရှိတယ်ကမ္မဗန္ဓုတဲ့ကျွတ်တော်ဒီပြင်ဟာတွေကိုဆွေမျိုးထင်နေတာဟုတ်လားတကယ်တမ်းကကို့အတွက်ဆွေမျိုးအကောင်းဆုံးကပါလဲ ကိုယ့်ရဲ့ကံတရားပေါ့နော်ကိုပြုထားနောက်ကမ္မပဋိတ္တရဏတဲ့ကိုမှတကယ်အားကိုးရာဆိုလို့ကိုပြုထားတဲ့ကံပဲရှိတယ်ဒါကြောင့်ကိုယ့်ရဲ့အားကိုးရာလေးကိုကိုအစင့်မြင့်အောင်အားကိုးတတ်အောင်ကိုဟာကံတရားကိုကောင်းကောင်းမလုပ်ထားဖို့လို့တော့ထူထောင်ထားဖို့လို့လေအဲ့ဒါကိုပြောနေတာဟုတ်လားဒါကြောင့်ပုပ္ပေစကတပုံညတာရှေးကောင်းမှုကိုပြုခဲ့ခြင်းဟာမင်္ဂလာဆိုတာလေးကိုပေါ့ပေါ့လေးနားမလဲစေခြင်းဘူးလေးလေးနဲ့နဲ့နားလဲစေခြင်းဟုတ်လား အဲ့တော့တခုစဉ်းစားတဲ့အရာရှိတာကိုဖြစ်နေတဲ့အခုဖြစ်နေတဲ့အခြေအနေဒါအတိတ်ကပြုခဲ့တဲ့ကံတရားပေါ်မှာဘုံဘုံတို့အဓိကမှီတီးပြီးတော့ဖြစ်နေတဲ့ဆိုရင်နောင်အနာဂတ်မှာဖြစ်မဲ့အနေထားကလည်းဘာတော့အခုပြစ္ဆုတ်ပံကိုလှုပ်ခဲ့တဲ့အကြောင်းတရားကိုပဲအခြေခံပြီးတော့ဖြစ်မှာနော်ဟုတ်တယ်မဟုတ်လားအဲ့ဒါကိုလည်းပဲသတိထားဖို့လိုတယ်အဲ့ဒါတော့ညီကုန်းပိုင်းကျတော့ပြောပါမယ်ဟုတ်လားအဲ့တော့အခုလောလောဆယ်ဘုံဘုံတို့ကောင်းမှုရဲ့အစွမ်းတတ္တိကိုကံတရားရှုတော့ကနေကြည်ပြီးတော့ဒါပြောတာပေါ့ အဲ့ဒီကံတရားတွေဟာအလွန်မှအစွမ်းတတ္တိကြီးမားတဲ့အတွက်ကြောင့်ကောင်းတာတွေမြတ်အများကြီးပြုခဲ့မယ်ဆိုလို့ရှိရင်ဟာဒီလူကတော့မင်္ဂလာရှိတယ်ပုပ်ပေစကအရင်ခံကြံတိုင်းအောင်စင်မြေအဲ့ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ဒေသနာတော်တွေထဲမှာမြတ်စွာဘုရားလက်ထက်ကဖြစ်ရတဲ့ထဲမှာနော်ရှေးကောင်းမှု အထူးပြုခဲ့လို့အံ့ဩစရာကောင်းလောက်အောင် မင်္ဂလာနဲ့ပြည့်စုံကြတဲ့တနည်းအားဖြင့်ကောင်းမှုပြုရတာများအားချစရာကောင်းလိုက်တာလို့ ဖြစ်ရလောက်တဲ့ပုံကိုယ်တူတွေအများကြီးရှိတယ်အဲဘယ်သူအကြောင်းမြန်ငါပြောရမလဲလို့ဘုံကစဉ်းစားကြည့်တယ်ပြောစရာတွေကအများကြီးပဲဟုတ်လားအဲ့ဒီမှာနည်းနည်းအမျိုးသမီးပိဋကတ်အတွက်အတူယူအားကြစရာပေါ့နော်ဘယ်သူအကြောင်းပြောချင်တော့ဆိုခေမာထေရီဟုတ်လားอืมအလွန်ချောမောလှပတဲ့မဒရစ်အတိုင်းနဲ့လူဖြစ်တာကောစားအဲ့ဒီမှာသွားဖြစ်တယ်ဘရင်သမီးသွားဖြစ်တယ်ဟောအရွယ်ရောက်တဲ့အခါကျတော့ဗိမိတာရာမင်းကြီးကနောက်ကောက်ယူလို့မိဖုရားဖြစ်တယ် ရုပ်ရည်အနေနဲ့လည်းသူ့လောက်လှတာမရှိဘူးလို့တောင်သူထင်ရလောက်အောင်သူ့ရဲ့ရုပ်ရည်ဟာပြည့်စုံတယ်လောကီအနေနဲ့တော့ဒါအကုန်ကိုပြည့်စုံနေတယ်လို့ပြောလို့ရတယ်အဲ့မှာဘုံဘုံအံ့ဩတာအော်သူ့ရဲ့ကောင်းမှုဟာအလွန်အားကြီးပါလားဆိုတာကိုဘယ်နေရာမှာသွားတွေ့မိတုံးဆိုတော့ဒီရုပ်ရည်တွေလှတာမိဖုရားဖြစ်တာလောက်ကိုစိတ်ထဲကတိတ်မအံ့ဩဘူးပေါ့နော်အဲ့သူ့အကျွတ်တရားရဖို့အတိတူးညံတူးကိုရဖို့အတွက်ပဲလေပဲသူ့ရဲ့ဘုံကဘလောက်ကြီးတုံးဆိုတော့သူကမြတ်စွာဘုရားဒီကိုသူကသွားကျင်တာမဟုတ်ဘူး မြတ်စွာဘုရားရုပ်ရည်ရဲ့အပြစ်ကိုပြောတယ်ဆိုတာကိုသူကကြားဘူးထားတော့ငါမြန်လူကြားတဲ့မြန်ပြောထည့်လိုက်လို့ရှိရင်တော့မျက်စိမလားမျက်နှာမလားဖြစ်တော့မှာပဲဆိုသူမသွားတာဟုတ်လားဒါပေမဲ့သူ့ကိုအဲ့ဒီနေရာကိုမရောက်ရောက်အောင်ဘယ်သူကပို့တော့ဗိမိတာရမင်းကြီးကပို့တယ်ချော့ပို့လို့မရချောက်ပို့လို့မရနောက်ဆုံးကြတော့ဘယ်လိုပို့တော့နိုင်ငံမှာရှိတဲ့နုပညာရှင်တွေကိုဝေလူဝန်ကျောင်းတော်ကြီးရဲ့တာယာဘုံပွားစရာကောင်းမှုတခြင်းရေးခိုင်းတယ်ခေတ်စားတဲ့တခြင်းတဲ့ဘုတ်ဖြစ်အောင်တော့လုပ်တယ် လူတွေရဲ့နှုတ်ပြဘယင်ကြိုက်တဲ့တခြင်းဆိုတော့ဆိုကြတော့အဲ့ဒါမှမိဖုရားအော်ဒီလောက်တောင်သွားစရာကောင်းသလားဆိုတော့ဟောသွားရောဟိုရောက်တော့လည်းပဲသူ့ရဲ့ဘုံကံဘလောက်ကြီးတော့မြတ်စွာဘုရားသူ့ကိုမလုပ်နေတော့အရန်သင်းစောင့်နေတယ်သူကမြတ်စွာဘုရားဒီသွားကျင်တာမဟုတ်ကြောင်းပဲသွားကြည့်တာတကယ်တမ်းကဟုတ်လားနောက် မြတ်စွာဘုရားနဲ့တွေ့တဲ့အခါကျတော့မြတ်စွာဘုရားသူ့ထက်အစာပေါင်းများစွာကျွမ်းမလှပတဲ့နေမိတာယုတ်မျိုးသမီးလေးဖန်ဆင်းထားတယ်ဒါသူကဖန်ဆင်းထားလို့သူကတော့မသိပါဘူးဟုတ်လား ဟာ तू အံ့ဩသွားတယ် तू ကဒီရုပ်ကိုစိတ်ဝင်စားတဲ့ပုံကိုလေဟုတ်လားအဲ့ဒါနဲ့မြတ်စွာဘုရားသူ့ကိုနော်ပြောရလို့ရှိရင်တကူပြပြီးတော့ကိုဘာလို့ရတော့ချစ်ချွတ်တာသူ့ကိုအတိတူးညံတူးရဖို့အတွက်မြတ်စွာဘုရားအပင်ပန်းခံပြီးတော့ကိုဘောက်တောင်လှုပ်ပေးတာဘင်းကြီးကလည်းလှုပ်ပေးတာအဲ့ဒါလေးကိုဘုံဘုံကကြည်ကြည်တာပေါ့ဟုတ်လားနောက်တော့ဒီနေမိတာယုတ်ကတပြေးပြေးနဲ့ကြည်ရင်းနဲ့အိုးပြီးတော့နောက်ဆုံးနာပြီးတော့မရှုမလားပျက်စီးသွားတယ်ဟာတော်တော်ကိုစိတ်ပျက်စရာကောင်းတဲ့အနေအထားကိုမြင်ရတော့ အဲ့ဒီမှာရုပ်ရဲ့တဘာဝကိုမြတ်စွာဘုရားစကားတစ်ခွန်းမှမပြောပါပဲနဲ့သူကဖြစ်သွားတော့သဘောပေါက်သွားတယ်အဲ့ဒီအချိန်မှာပဲမြတ်စွာဘုရားတရားဟောလိုက်တယ်အဲ့ဒါလွယ်လွယ်ကူကူပဲအတိတူးညံတို့ရတယ်ဟုတ်လားနောက်တော့ဗိမိတာရမင်းကြီးတွေခွန်တောင်းပြီးတော့ယဟန်ပြုတော့ယဟန်မဖြစ်တဲ့အခါကျတော့ယဟန်တာဖြစ်သွားတယ်အဲ့တော့သူ့ရဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်သူ့ရဲ့ဘုံကံသူ့ရဲ့ပြုခဲ့မှုတဲ့ပါရမီကောင်းမှုကိုမှန်းလို့မရဘူးလားရအေးဟုတ်လားနော်မိဖုရားဖြစ်တာလောက် ရုပ်ရည်လှတာလောက်ကိုဘုံဘုံကမအံ့ဩပါဘူးပြောခဲ့ပြီနော်သူတရားထူးရဖို့အသိဉာဏ်ရဖို့အတွက်ဘယင်ကလည်းလှုပ်ပေးရတယ်နောက်ဆုံးမြတ်စွာဘုရားအတော်မှာနော်ဤမျိုးစုံနဲ့အပင်ပန်းခံပြီးတော့သူ့ကိုနော်ဘာလို့ပေးရတော့နော်တရားဟောပေးရတယ်စဉ်းစားတရားမကောင်းဘူးလားကောင်းတယ်နော်နောက်ပြီးတော့ဘုံဘုံတို့ရှေးကံအကြောင်းပြောမယ်ဆိုလို့ရှိရင်ဒီအနုရုဒ္ဓမထေရအကြောင်းကလည်းပြောစရာအလွန်ကောင်းတယ်ဒါပေမဲ့လူသိများတဲ့တို့ကြောင့်အဲ့ဒါတော့သိမပြောတော့ပါဘူးသူ့ရဲ့ထင်ရှားတဲ့ဖြစ်ရကပါလဲ မရှိဆိုတဲ့စကားကိုမကြားဘူးဆိုတာဟုတ်လားတကယ်ချင်းတွေစော်ရင်းနဲ့နော်မုံနေစားကြတော့မုံဝကုံသွားတော့တောက်တော့ပြီးတော့အမေကိုတောင်းခိုင်းတာလေနောက်ပေးရပါများတော့မအေးကမုံဝမရှိတော့ဘူးဆိုတော့မရှိရင်မရှိတဲ့မုံပဲပေးလိုက်လို့မရှိတာကို तू ကမုံလို့ထင်နေတယ်မရှိဘူးလို့ပြောတာကိုမုံလို့ထင်နေတယ်အဲ့ဒါနဲ့မအေးကလည်းအော်ငါသားကမရှိဘူးဆိုတာတော့မသိပါလားဆိုတော့မရှိဘူးဆိုတာကိုသိရအောင်ဟဲဆိုပြီးတော့ ဘာမှမပါတဲ့ရွှေခွက်တစ်ခွက်ကိုဘာမှမပါတဲ့ရွှေခွက်တစ်ခွက်နဲ့အုပ်ပြီးတော့ကျိုးနဲ့ချီပြီးတော့ပေးလိုက်တယ်အဲ့ဒါကိုနတ်တွေကထည့်ပေးရတယ်တဲ့သူ့ရဲ့ဘုံကံကြောင့်မို့လို့အဲ့ဒါဟောတော့ရွှေခွက်လန့်ကြည့်တော့စားကြည့်တော့အော်အမေကငါ့ကိုတကယ်မချစ်ဘူးကြည်သမ်းပါအောင်ဒီနေ့မှဒီလောက်ကောင်းတဲ့မုံကိုပေးတယ်မရှိတာကိုသိရအောင်လောက်ခါမှာပို့ပြီးတော့ဘာဖြစ်သွားဆိုးသွားတယ်အော်မရှိတာကောင်းလာရေလားဟုတ်လားအဲ့လိုတောင်ဖြစ်သွားတယ်ဟုတ်လားသမင်းဘယ်ဟာဖြစ်တယ်ဆိုတာတော့မသိလောက်အောင်နော် သူတို့ရဲ့ရှေးကောင်းမှုတွေကပြည့်စုံခဲ့ကြတာဟုတ်လားတမင်ဘုရားဖြစ်လဲညင်းညတာလဲကြားဘူးတယ်မော်လားဟမ်မကြားဘူးဘူးတော့သူတို့တတိသားချင်းချင်းပြောကြတာလေတမင်ဘုရားဖြစ်တုံးဟာတမင်ဟိုကဖြစ်တဲ့တယောက်ကဟုတ်လားအဲ့တော့သူ့ကိုလဲကြတော့ तू ကဘယ်လိုပြောရတော့တမင်ဆိုတာရွှေဥထဲရရွှေခွက်ထဲရဖြစ်တာနော် तू ကရွှေခွက်ထဲရပဲထည့်ပြီးတော့စားဘူးတာလေအံဩစရာကြီးပေါ့နော်ဒါဘုံမော်ဒီနေ့ ပုပ္ပိသကတပုံညတာအကြောင်းကိုပြောဘယ်သူအကြောင်းပြောခြင်းစိတ်ပေါက်တုံးဆိုတော့ကိုလည်းသိပြီးတော့မပြောဘူးသေးတဲ့နော်ဇောတိကတထေကြီးအကြောင်းပြောခြင်းတယ်အဲ့ဒီဇောတိကတထေကြီးကပြီးတော့သူကယဟန်ပြုပြီးတော့ယဟန္တာဖြစ်သွားတာသူ့အကြောင်းကိုဖတ်ကြည့်တာဟိုမယုံစရာကောင်းလောက်အောင်ကိုပဲကြီးကျယ်ခမ်းနားတယ်ပေါ့နော်ဟို तू ကဗိမိတာရမင်းကြီးရဲ့တိုင်းပြည်မှာဖြစ်တာပဲတထေးရဒါဒီဘယင်နဲ့ तू ကအများကြီးတာနေတယ် သူနေဖို့နေရာတွေကိုနတ်တွေကဖန်ဆင်းပေးတယ်လို့ဆိုတယ်။နောက်သူ့ရဲ့အိမ်ကိုနတ်ဘလူးတွေစောင့်ရှောက်တယ်။အလွန်နမေကြီးလွန်းလို့လူတွေကတထေးအိမ်ကိုလာလာကြည့်တယ်။ဗိမိတာတာမင်းတော်အလှိမ့်မကြဘူးတော်တော်နဲ့။အဲ့ဒါဘယင်ကြီးကနောက်တော့သွားကြည့်တာပေါ့နမေကြီးလွန်းလို့သူ့တိုင်းပြည်ထဲမှာရှိတဲ့တထေးကြီးကအလွန်သူ့တဲ့တောင်နမေကြီးနေတယ်ဆို။အဲ့ဒါဇာတတက်ကသူ့လက်ဆွဲပြီးတော့ကလေးပေါက်စာလိုက်သွားတယ်လို့ဆိုတယ်။ဟိုရောက်တဲ့အခါကျတော့ ဒီကြောက်တွေဖန်တွေဝင်းထိန်နေတာတွေပဲခင်းထားတဲ့ခါတော့ကြောက်တွေပါတယ်လို့ထင်းနေတယ်တဲ့တိတ်တော့မသွားရဘူးတဲ့ဘုရင်ကြီးကဟုတ်လားအဲ့ဒါကျွန်မကလက်လှမ်းပေးတာတော့မှကျွန်မဟိုတောင်တထေးကြီးရဲ့ကြော်ထင်ပြီးတော့ तू ကရှက်နေတယ်လက်မကင်ရဘူးတဲ့အများကြီးပါပဲရေးတာအဲဖြစ်ချင်းတော့ဒီအဇာတတကအဲ့ဒါလက်ဆွဲရင်းနဲ့အော်အလွန်ကြီးကျယ်ခမ်းနားတဲ့နော်ဗိမာန်ကြီးပေါ့နော် အိမ်တော်ကြီး ငါဖေရရှင်ဘရင်ဖြစ်ပြီးတော့တက်သားအိမ်နဲ့နေရတယ်ပေါ့နော်ငါတို့ရဲ့အုပ်ချုပ်မှုအောက်မှာရှိတယ်ဒီတတိယဘယ်နဲ့ကြောင့်ဒီလောက်ကြီးကြီးကျယ်နေတာတော့ငါရှင်ဘရင်ဖြစ်တော့တော့ဒီနေရာကိုငါလာသိမ့်ပြီးတော့ငါဒီနေရာမှာနေမယ်တခါလဲစဉ်းစားတဲ့သူဟာလဲဟုတ်လားအဲ့ဒါနဲ့နောက်တတိယကတော့မြောက်ကျွန်းသူနဲ့တွေ့ပြီးတော့ဘရင်ကြီးရဲ့ခေါင်းကခေါင်းပေါင်းထားတဲ့အဝတ်ကပါလာတဲ့ဒီအနှံ့ကြောင့်မလို့မျက်ရည်ကျအေးတဲ့မျက်ရည်အလိုလိုထွက်တာပေါ့နူးညံ့လွန်းလို့ဟာလောက်ပါအောင်မင်းတတိယကတော့ ငါပစ္စည်းတွေသိမ့်မယ်ထင်လို့မြန်ကြောက်ပြီးတော့ငိုနေသလားဗိမိတရာမင်းကြီးကသဘောမပေါက်ဘူးမဟုတ်ပါဘူးမင်းကြီးရဲ့ခေါင်းကပါလာတဲ့အနက်နေကြောင့်မလို့နူးညံ့လွန်လို့မျက်ရည်ကျဟုတ်လားအဲ့ဒါနဲ့အဲဗိမိတရာမင်းကြီးကိုဒီသူမြောက်ကျွန်းသူကပါတယ်ဒီကြောက်အပူရှိန်နဲ့ချက်တဲ့ထမင်းပေါ့နော်အဲ့ဒါကိုကြွေးတော့မင်းကြီးကစားကောင်းတဲ့အတင်းစားတဲ့အခါတော်ပါတော့လို့တအားယူရတယ်တော်နေသဘိုးနှင်ပြီးတော့ပြဿနာတက်ရင်သူတရားခံဖြစ်မှာဆိုလို့ဇောဒီက အလွန်ကိုချမ်းသာတာပေါ့နော်အဲ့ဒါနဲ့ဘုရင်ကြီးကဘုရင်ကြီးကလည်းပဲစိတ်သဘောထားအလွန်ကောင်းပါတယ်ဗိမိတာရမီရနောက်ပိုင်းသူလည်းအရိယာဖြစ်တာပေါ့နော်အဲအဲ့ဒီမှာမှတ်သားစရာလေးတစ်ခုကသူ့ရဲ့ဒီတထေးကတော်ကိုတို့ရှင်မင်းလာတယ်ဒါကြောင့်မင်းထွက်တွေ့ရမယ်ပေါ့ရှင်မင်းဆိုတာဘလို့လူတုံးလို့မေးအေးတဲ့ ရှင်မင်းဆိုတာတို့ကိုအစိုးရတဲ့လူပေါ့ကွာလို့ပြောတယ်တော်တော်ဝမ်းနေသွားတယ်အော်ကျုပ်တို့ကိုအစိုးရတဲ့လူဟာရှိသေးသလားပေါ့ကျုပ်တို့ကသူများလက်အောက်နေရတာလားပေါ့အဲ့လိုဆိုရင်ရှေးတုန်းကကုသိုလ်ကောင်းမှုကိုယုံကြည်မှုနည်းနည်းလေးနဲ့ကျုပ်တို့ဟာပြုခဲ့ဟန်တူတယ်ကုသိုလ်ကောင်းမှုကိုတကယ်ကိုယုံယုံကြည်ကြည်ထက်ထက်တန်တန်မပြုခဲ့လို့ကိုယ်အစိုးရတဲ့လူရဲ့လက်အောက်မှာကိုနေရတော်တော်တောင်ဝမ်းနေသွားတယ်တဲ့အဲ့ဒီတတိကတော်က ဟုတ်လားအဲ့ဒါနဲ့နောက်တော့အတူချုပ်ပြီးတော့ပဲဘုန်းတို့ပြောတာပေါ့နော်အစာတသက်ရှင်ပင်ဖြစ်လာပြီဆိုရပါစို့အဲ့ဒါရှင်ပင်ဖြစ်လာတော့ तू ဦးစားပေးလုပ်မဲ့လုပ်ငန်းတွေမှာအဲ့ဒီဇောတိတဒေါတိကရဲ့အိမ်ကိုသွားသိမ်းဖို့လုပ်ငန်းကတစ်ခုပဲအဲ့ဒါသွားသိမ်းတယ်စစ်စစ်ဟွာစစ်အင်္ကာတွေပြင်ဆင်ပြီးတော့ဖြစ်ရှင်တော့အဲ့ဒီအချိန်မှာဇောတိကတထေရမြတ်စွာဘုရားအကြောင်းတော်သွားပြီးတော့တရားနာတယ်တထေမရှိဘူး သူ့ရဲ့အိမ်တကားအေးဒီအိမ်အုတ်တတိုင်းနေရဒီဖန်နေမှန်နေနဲ့နတ်တွေကဖန်ဆင်းပေးထားတယ်လို့ဆိုတယ်အဒီဒီစစ်တပ်ကဝိုင်းနေတဲ့အခါကျတော့ဒီအရေးတွေပေါ့နော်သူတို့ရဲ့အရေးတွေကိုပဲသူတို့ရဲ့ဆင်နေမြင်းတွေကကြောက်လန့်ပြီးတော့အကုန်ပြန်ပြေးအဇာတတက်ကလည်းပဲဒီဥစ္စာနော်ဒီအိမ်ကိုအဆောင်ထားတဲ့စစ်တပ်ဖြစ်မယ်လို့ပဲသူကလည်းထင်တယ်အဲ့ဒါနဲ့ပြင်းနေသူကလည်းဖះเจ้าတော်ရောက်သွားတယ်တဲ့ ရောက်တော့တဲ့အခါကျတော့ဇောတိကတထေးကြီးကိုတွေ့တော့ဩသင်ရသင်ရဲ့လက်အောင်ငယ်သားတွေနဲ့ငါ့ကိုရှစ်ထိုးဖို့ပြစ်ထားခဲ့ပြီးတော့သင်ရတော့ဒီလာပေါ်တရားနာခြင်းဟာဆောင်းနေသလားပေါ့အဲ့ကျွန်တော်ဇောတိကတထေးကြီးဩအရှင်မင်းကြီးကျွန်ုပ်ရင်ဘာလို့သွားတာတော့ငါမင်းကိုသိမ့်ယူမလို့တစ်သွားထိုးတာပေါ့မင်းကြီးတဲ့ကျွန်ုပ်အိမ်ကိုသိမ်းဖို့မပြောနဲ့တဲ့ကျွန်ုပ်မပေးဘူးဆိုလို့ရှိရင်ကျွန်ုပ်ရဲ့ပစ္စည်းကိုစံကြီးမင်းတမင်လေးလောက်တော့မင်းကြီးယူလို့မရဘူးအဲ့လိုပြောတဲ့အခါကျတော့ ဇတ်သမီးညာမယုံဘူးမယုံလို့ရှိရင်ထင်ရှားအောင်ပြမယ်လက်ဆယ်ကြောင်းမှာလက်စွပ်တစ်ချောင်းလက်တကွင်းစီဝတ်ထားပါနော်လက်စွပ်ဆယ်ကွင်းဟုတ်လားသမီးကြီးဒီလက်စွပ်ကိုကျွန်ုပ်မင်းကြီးကိုမပေးဘူးတဲ့ယူပါဆိုမင်းကြီးကဆွဲချွတ်တယ်လုံးဝမကြွဘူးတဲ့ဇာတသမင်းကအားအလွန်ကောင်းတယ်အဲ့ဒီမှာတော့ရေးထားတာဘုံဘုံတော့ကောင်းကောင်းမှတ်ပြီးတော့ပါဘူးထိုင်ရက်ခုံလို့ရှိရင်ဘယ်နဲ့တောင်မြင့်အောင်ခုံနိုင်တယ်ရက်ပြီးတော့ခုံရင်ဘယ်နဲ့တောင်မြင့်အောင်ခုံနိုင်တယ် ဒီလောက်အားကြီးတဲ့ဘယင်ကဒီလက်စုပ်ကိုကြွအောင်မချွတ်နိုင်အဲ့ဒါနဲ့ချွေးတွေပါတွေပြန်နေပြီဆိုတော့မှကိုင်မင်းကြီးပင်ပန်းမှာအေးဝေလဲတော်ပစိုးကိုဖြန့်လိုက်ပါဆိုဖြန့်အဲ့လက်ဆယ်ကြောင်းလုံးအောက်ကိုစိုက်ချရတာလက်စွပ်တွေအကုန်လုံးအောက်ကိုသူရှော့ပြီးတော့ကြာပါတယ်။ तू မပေးဘူးဆိုလို့ရှိရင်ဘယ်သူမှယူလို့မရဘူး။ဒါက तू ကကောင်းမှုကိုပြုစဉ်အခါတုန်းကဆူတောင်းနဲ့တွဲပြီးတော့ तू ကပြုတာ။ အဲ့ဒီမှာတခုထူးခြားတာဒီဖြစ်ရက်ကသူ့အတွက်တော့အလွန်ကောင်းတဲ့ဖြစ်ရက်တခုပေါ့ဘာလို့ဆိုတော့ तू အလွန်တန်ဝေကရသွားတယ်။အော်လော်ကီစီစဉ်ဆိုတာရန်အလွန်များတယ်ပေါ့နော်။အဲ့ဒါနဲ့ပါရမီရလည်းပါခဲ့တဲ့ပုံကိုကောင်းမှုကိုလည်းအထွတ်အထိပ်ပြုခဲ့တဲ့ပုံကိုဆိုတော့အဲ့ဒါမြတ်စွာဘုရားဒီမှာယဟန်ပြုခွင့်တောင်းမင်းကြီးကိုလည်းတခါတည်းသူ့တိုင်းပြည်ကတတိယဆိုတော့မင်းကြီးကိုခွင့်တောင်းရမယ့်ဝတ္တရားရှိတော့ခွင့်တောင်းတယ်ပေါ့သူ့ကိုနော်ယဟန်ပြုခွင့်ပေးပါဆိုတော့ဇာတကလည်းဝမ်းမြောက်ဝမ်းသာပေးတာပဲဒီစီးတိန်တွေ तू ရမယ်ထင်နေတာနော် အဲသူလည်းယဟန်ပြူသွားရောအဲ့ဒီစည်းစိမ်တွေအဲ့ဒီဟာတွေအကုန်လုံးကွယ်သွားတယ်နတ်တွေဖန်ဆင်းပေးထားတာတွေသူစည်းစိမ်တွေအကုန်ကွယ်သွားတယ်အဲသူလည်းယဟန်တာဖြစ်တယ်ဘာကြောင့်သူဟာဒီလောက်ကြီးကျယ်တဲ့နော်အကျိုးရလက်တွေအံ့ဩစရာကောင်းလောက်တဲ့ဖြစ်ရက်တွေနဲ့နော်အမွန်းတင်နေတဲ့သူ့ဘဝဘာကြောင့်ဒီလောက်ကြီးကျယ်တယ်လဲကောင်းမှုအထူးပြုခဲ့တာပဲနော်ဇောတိကတတိအကြောင်းကအလွန်တော့ထင်ရှားပါတယ်အထူးသဖြင့်ဒီ lady ဆိုတော်ဘုရားကြီးရဲ့ဒါနာကောင်းမှု ပြုတဲ့နေရာမှာနော် နိဗ္ဗာန်ကိုဒါရိုက်ဆူတောင်းတာနဲ့နိဗ္ဗာန်မရခင်မှာဘဝတန်တရားမှာချမ်းချမ်းသာသာနော်ကောင်းကျိုးချမ်းသာကိုရပါရစေလို့ဆူတောင်းတာနဲ့ဘယ်ဟာကောင်းလဲဆိုတဲ့နေရာမှာတက်တည်ပြခံရတဲ့ဖြစ်ရက်ပေါ့နော်သူတို့ညီကိုနှစ်ယောက်ဖြစ်ခဲ့ဘူးတဲ့ဘဝတစ်ခုကအဲ့ဒါပြည့်စေကဗုဒ္ဓရှင်မြတ်တပါးကိုသူတို့ကကြံစိုက်ပြီးတော့စားရတာဆိုတော့အဲ့ဒီတော့ကဘာလုပ်လဲဆိုတော့ကြံလှူတာဖြစ်ရက်ကိုအသေးသေးပြောနေလို့ရှင်တရားရှည်လိမ့်မယ်နောက်ထပ်ပြောရင်တာလည်းအများကြီးရှိတယ်ဟုတ်လား အဲ့မှာကြံလှူခဲ့တဲ့အခါကျတော့အကိုဖြစ်တဲ့ပုဂ္ဂိုလ်ကတော့အရှင်ဘုရားတို့သိတဲ့တရားသိပါရစေဒါပဲအဲ့ဒီညီဖြစ်မဲ့ဇောတိကဖြစ်မဲ့ညီဖြစ်တဲ့လူကတော့ရှင်ဘုရားတို့သိတဲ့တရားကိုသိပါရစေဒါပေမဲ့လို့တော့မသိသေးခင်မှာဒီဘဝတန်တရားမှာချမ်းချမ်းသာသာနေပါရစေသူဘဝတန်တရားရဲ့ပုံမှာနိဗ္ဗာန်ကိုလည်းသူရကျင်တယ်ဒါပေမဲ့ဘဝတန်တရားပုံမှာမမောတဲ့စိတ်လည်းရှိနေတယ်ပေါ့ဟုတ်လားအဲ့ဒီစိတ်နဲ့ဆူတောင်းတဲ့အတွက်ကြောင့်ဒီဝိပဿနာမြတ်စွာဘုရားလက်ထက်မှာအဲ့ဒီညီကိုနှစ်ယောက်ဟာ ညီကိုနှစ်ယောက်ပဲပြန်ဖြစ်တယ်နော်အဲ့ဒါအကိုဖြစ်တဲ့လူကတော့သူ့ရဲ့စိတ်ဓာတ်ကိုအစားရှင်ဘုရားတို့သိတဲ့တရားသိပြရစီဆိုတဲ့ဆူတောင်းကိုကြည့်ရင်သိနိုင်တယ်လေအဲ့ဒါနဲ့ဝတ်တိမြတ်စွာဘုရားဒီမှာယဟန်ပြုတ်ပြီးတော့ယဟန္တာဖြစ်သွားတယ်အဲ့ဒါညီကတော့ဒီမှာမပြုတ်နိုင်ဘူးဒီစည်းစိမ်နေထဲမှာပဲနေတယ်အပရာဇိတတဲ့သူ့နာမည်ကတထေကြီးပါပဲဘလောက်ထိသူကသရတရားကောင်းလဲအဲ့ဒီဝတ်တိမြတ်စွာဘုရားလက်ထက်မှာသူပြုတ်ခဲ့တဲ့ကောင်းမှုပေါ့နော် အဲ့ဒါနဲ့သူ့ကိုကမင်းမြတ်စွာဘုရားသတင်းသုံးဖို့ကန္နာကုရီဆောက်ပြီးတော့လှူဆိုတော့ကန္နာကုရီတိုက်ကြီးဆောက်လှူနော်အဲ့ဒါနဲ့တရားနာလာစေခြင်းလို့ဆိုပြီးတော့ကြောင်းမှာသူကယတနာပစ္စည်းတွေကျဲထားတယ်တရားလာနာတဲ့လူတွေဟာနော်ဒီပစိုးနယ်မှာနဲ့တော့ထုတ်မသွားနဲ့ပေါ့လက်နဲ့တနိုင်ယူသွားလို့ရတယ်သူစေတနာဘလို့စဉ်းစားရလဲဆိုတော့လူတိုင်းတရားတရားရှိတာမဟုတ်ဘူးပေါ့နော်တရားနာခြင်းလို့လာနာတဲ့လူရှိတယ်လို့ ဒီဥစ္စာပစ္စည်းကိုလိုချင်တဲ့စိတ်နဲ့လာတဲ့လူရှိမှာပဲလာပါစေလာတော့ကတော့ဥစ္စာပစ္စည်းလိုချင်လို့လာတာပဲဒါပေမဲ့ဒီကြတရားနာလို့ရှိရင်သူတို့အတိအမြင်ပြောင်းသွားနိုင်တယ်တယောက်ပဲပြောင်းပြောင်းနှစ်ယောက်ပဲပြောင်းပြောင်းဥစ္စာပစ္စည်းဆိုတာဒီလောက်ကြီးတန်ဖိုးရှိတာမဟုတ်ဘူးသူတို့အတိညာရဖို့ကအရေးကြီးတယ်ဆိုတဲ့စိတ်ထားအဲ့ဒါ तू ကခုနှစ်ရက်တိတိအဲ့လိုဥစ္စာပစ္စည်းတွေကိုအကုန်လုံးကြောက်တံပရမများတွေကျဲထားတာပေါ့ကြောင်းထဲမှာ တခုကတော့သူတော်တော်မြတ်နိုးတယ်တဲ့မြတ်စွာဘုရားရဲ့အယောင်တော်နဲ့ပေါင်းပြီးတော့နော်အလွန်တင့်တယ်တဲ့အယောင်ဖြစ်အောင်ဆိုပြီးတော့နော်တခွားသီးသေးသေးလောက်ရှိတယ်ဗရမယာပေါ့အဲ့ဒါမြတ်စွာဘုရားရဲ့ပလင်ချီရင်းမှာပဲပူဇော်ထားတာအဲ့ဒါကိုတော့ဘယ်သူမှမယူပါစေနဲ့လို့သူ့စိတ်ထဲမှာအဲ့လိုဖြစ်တယ်အဲ့တော့ဒီနေ့တော့ဒီမိစ္ဆာယူဝါဒရှိတဲ့ပုံနာတယောက်ကတထေးကအဲ့လိုလုပ်တဲ့ယတနာသွားယူမယ်ဆိုပြီးတော့ဒီပြင်ဟာမယူဘဲနဲ့အဲ့ဒါမြတ်စွာဘုရားနဲ့မရောက်မလဲချင်းကပ်ပြီးတော့အဲ့ဒီဗရမယာကိုရအောင်ခိုးသွားတယ် အဲ့ဒါကို तू ကမြင်တယ်မြင်တဲ့အခါကျတော့စိတ်မချမ်းသာဘူးပေါ့နော်အဲ့ဒါနဲ့မြတ်စွာဘုရားနော်ဒီပြင်ရက်တွေမှာကြောင်းလိုက်ထဲမှာရှိတာတွေ तू ယူသွားတာဘလို့မှစိတ်ထဲမှာမဖြစ်ဘူးအလွန်လဲဝမ်းသာတယ်ဒါပေမဲ့မြတ်စွာဘုရားအတွက်တပည့်တော်ရည်ရွယ်ထားတယ်အလွန်တင့်တယ်တဲ့ဒီပဒမာကြီးယူသွားတော့သူ့စိတ်ထဲမှာအခါရခက်တယ်ပေါ့နော်အဲ့တော့မြတ်စွာဘုရားဝိပဿနာမြတ်စွာဘုရားဘာပြောလို့ဆိုတော့အော်တင်တတိမင်းကကိုပစ္စည်းကိုသူများမယူနိုင်အောင်ကိုမကြိုက်လို့ရှိရင်မယူနိုင်အောင် လှုပ်တဲ့နေကိုမှမသိပဲကိုစကရိတ်လေးတန်းတာဟုတ်လားအဲ့ဒါနဲ့ तू ကနားလေသွားဆူတောင်းတာဒီနေ့ဒီချိန်ကစပြီးတော့နော်သူပြုတ်ရတဲ့ကုသိုလ်ကောင်းမှုတို့ကြောင့်မလို့သူ့ရဲ့ပစ္စည်းကိုသူသာမပေးလို့ဘူးဆိုရင်ဘယ်သူမှစံကြီးမင်းတမင်အစပြီးတော့မယူနိုင်ပါစေတည်းဒီဒီဆန္ဒကသူကကောင်းမှုနဲ့ပေါင်းပြီးတော့ဖြစ်တဲ့ဆန္ဒမဟုတ်လို့ပြည့်ဝတဲ့သဘောပေါ့နော်ဒါဇောတိကတတိရဲ့အကြောင်းအရာလေးတွေပေါ့ဟုတ်လား လောက်သေးချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဘုန်းဘုန်းတို့ဘာကိုတွေ့ရလဲပုပ်ဝေစာကတပုံညတာပေါ့နော်ကောင်းမှုပြုခဲ့တဲ့ပုဂ္ဂိုလ်တို့ရဲ့အံ့ဩစရာကောင်းတဲ့အကျိုးရလဒ်တွေပေါ့ဟုတ်လားကိုကမညံဖုန်ညာရမယ်အဆင့်ထိရောက်အောင်ကောင်းမှုတွေကိုအများကြီးပြုခဲ့မယ်ဆိုရင်လည်းဒီဘဝမှာလွယ်လွယ်ကူကူနဲ့ရသွားမှာပဲတချို့အတီတူးညံတူကိုလွယ်လွယ်ကူကူနဲ့ရကြတယ်တချို့လွယ်လွယ်နဲ့မရဘူးဆိုတာတွေကလည်းပဲဒီအတိတ်ကံပေါ်မှာအများကြီးမူတည်တာပေါ့ နော်ပါမောက်ခေါ်ချုပ်ဆရာဘုရားကြီးပြောတာတခုရှိတယ်ဟိုလှုပ်ခက်ခုတဲ့အလုပ်ဆိုလို့ရှိရင်တော့ဒါလွယ်ကူတာပဲလေတဲ့ကဲဘလောက်ကောင်းတော့ဟုတ်လားကိုလှုပ်ခက်တာနည်းတယ်ဆိုရင်ကြွန့်ကျင်မှုတိတ်ပြီးတော့မရှိဘူးခက်ခဲနေတာပေါ့ဟုတ်လားအဲ့တော့ဒါကတော့ဖြစ်ခဲ့ပြီးသားကိစ္စတွေကိုပြန်တွေးပြီးတော့ဘုံဘုံတို့လေးလံထိုင်ပိုင်းနေဖို့တွက်ချက်နေဖို့ပြောတာမဟုတ်ပါဘူးကံရဲ့စွမ်းရည်တတ္တိကိုပေါ်လွင်စေခြင်းလို့ပြောတာဟုတ်လားကိုကတော့ရှေးကံပါသည်ဖြစ်စေမပါသည်ဖြစ်စေအခု ကောင်းတာပြုဖို့ကအဓိကပဲတကယ်တမ်းက သို့တော့ဒီစကားတွေကဘာလို့ပြောနေတာလဲဆိုတော့အော်ဒီဟာတွေကလှုပ်တဲ့နေဆိုတာကိုထက်တန်တဲ့စိတ်ဖြစ်အောင်လို့ဒါကိုပြောနေတာဟုတ်လားအဲ့ဒါဆက်ပြီးတော့ဘုံဘုံကဘာပြောကျင်တုံးဆိုတော့ဒီမြတ်စွာဘုရားရဲ့လက္ခဏာတော်ကြီးငယ်တွေပေါ့နော်အဲ့ဒါတွေကလည်းပုပ္ပေစာကတပုံညတာဒီမင်္ဂလာနဲ့ပတ်သက်ပြီးတော့ပြောစရာလွန်ကောင်းတယ်မြတ်စွာဘုရားရဲ့အထူးသဖြင့်ရုပ်ရည်ပေါ့နော်မြင်လိုက်တာနဲ့မြင်ရတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာနော်အလွန်မင်းကိုပဲညှဉ်းနှူးသွားအောင် မြတ်စွာဘုရားရဲ့ရုပ်ရည်ဟာအလွန်တင့်တယ်တော်မူတယ်ပေါ့ဘာဖြစ်လို့တော့နော်လက္ခဏာတော်ကြီး32ပါးလက္ခဏာတော်ငယ်80တဲ့သူပြုခဲ့တဲ့ကုသိုလ်ကောင်းမှုတွေကဘယ်နာလေးရမှလိုလေသေးမရှိအောင်သူ့ကိုဘာလုပ်တာတော့ဖန်တီးထားတာချဲလဲထားတာလိုအပ်ချက်ဘယ်နာမှမှမရှိဘူးဒါကြောင့်ဘဂဝါကုံတော်ကိုဘုံဘုံတို့စဉ်းစားတဲ့အခါမှာပြည့်ပြည့်စုံတော်မူသောလို့ဘုံဘုံတော်အဲ့လိုစဉ်းစားစေခြင်းရုပ်ရည်အနေနဲ့ဉာဏ်ရည်ဉာဏ်သွေးအနေနဲ့ ပိုင်ဆိုင်မှုအနေနဲ့အကုန်လုံးလောကီလောကုတ္တရာဘယ်ဂုံကနေပြီးတော့ကြည့်မလဲမြတ်စွာဘုရားမှာဘယ်ဂုံလေးလိုးနေပါလဲဆိုတာ မရှိဘူး။ဘာလို့ဆိုဂုံတော်အနန္တပြည့်စုံ။ဘာလို့ဂုံတော်အနန္တဖြစ်တာတော့ကံတော်အနန္တဘာကံတွေတော့အခုပြောတဲ့ကောင်းမှုကံတွေအနန္တပြုခဲ့လို့ဘယ်စုံတောင်းဆိုအကုန်ပြုခဲ့တာအထွတ်ထိပ်ရအောင်ပြုခဲ့တာပြည့်စုံအောင်ပြုခဲ့တာဒါကြောင့်မလို့မြတ်စွာဘုရားပြည့်စုံအောင်ရတာအဲ့ဒီထဲမှာလက္ခဏာတော်ကြီးနော်32ပါးဆိုတာရှိတယ် မြတ်စွာဘုရားခြေဘဝဟာညီးနေတယ်လို့ဟုတ်လားခြေဘဝမှာဆက်လက်ခန္ဓာပေါ့နော်လှဲဘင်းလို့ဆက်လက်ခန္ဓာပါတာတို့နော်နှစ်ဖူးသင်းจิตတော်ကြီးအသားနော်ရွှေပြားကတ်ထားတယ်လို့မျိုး ဖြစ်နေတာတို့ဒီလက်ချောင်း၄၈ချောင်းဟာလုံးဝညီးနေတာတို့ခြေချောင်း၁၀ချောင်းဟာအကုန်လုံးညီးနေတာတို့ဆိုတာမြတ်စွာဘုရားထင်ရှားတဲ့လက္ခဏာတွေပေါ့အဲ့ဒါကိုမင်းကွန်းစတော်ဘုရားကြီးနော်ပူဇော်ထားတာရှိတယ်လက္ခဏာတော်ကြီးဘုရားရှိခိုးဆိုပြီးတော့ ဟုတ်လားနောက်ပြီးတော့ဘုံဘုံတို့ညှို့ညင်တာတခုဟာပိုင်းလို့ဆိုတော်ဘုရားကြီးဟောထားတဲ့အဲ့ဒီလက္ခဏာတော့တရားရှိတယ်အကုန်လုံးတော့ဘုံနားမထောင်ဘူးနားထောင်ဘူးရတဲ့လောက်ကတော့တော်တော်ကိုကောင်းတယ်ဟုတ်လားအဲ့ဒီတည်းကဘုံဘုံကလည်းဒီနေ့ည၄မျိုးလောက်လက္ခဏာတော်နဲ့ပတ်သက်ပြီးတော့ဘုရားရှိခိုး၄ဘုတ်လောက်နည်းနည်းပြောကြည့်ခြင်းနော်မြတ်စွာဘုရားရဲ့နော်လက္ခဏာတော်ကိုလည်းပူဇော်ပြီးသားဖြစ်တယ်ပုပ္ပေစကတပုံညတာအကြောင်းကိုလည်းပဲဘုံဘုံတို့ နော်စဉ်းစားပြီးသားဖြစ်အောင်ပေါ့နော်ကုသိုလ်တရားဟူသည်များ၌ရှေ့သောအမှုဥစည်းကောင်းခံစောစီမံမှုကောင်းမှုထူးကြောင်းနှစ်ဖူးတော်ဝယ်ရွှေပြားချေသို့တင့်တယ်လှစ်လှစ်အသားစစ်မှတင်းကျစ်တော်လာလက္ခဏာဖြင့်တရဝါထူထူများလူဘို့တို့ကိုတော်နောက်၌စိုက်စိုက်မကွာလိုက်ရပါသောမြတ်စွာဘုရားမြတ်စွာဘုရားတဲ့နော်ဒါကရှေ့ကမန္တလေးမြို့ဟာစတော်ဘုရားကြီးတပါးရေးခဲ့တာကိုမင်းကွန်းစတော်ကြီးကကြည်ညိုလို့ သူ့ရဲ့မဟာဘုံတွင်ကျန်တဲ့မှာအဲ့ဒါကိုပဲထည့်သွင်းပြီးတော့စတုကြီးကအဲ့ဒါကိုပဲရွတ်ပြီးတော့ပူဇော်တာဒါလေးကဘာပြောတာတော့မြတ်စွာဘုရားမှာဒီနှစ်ဖူးတော်မှာရွှေပြားကတ်ထားတယ်လို့တင့်တယ်တဲ့နော်လက္ခဏာတော်တစ်ခုပါတယ်အဲ့ဒီလက္ခဏာက तू ဟာဘာဖြစ်မလဲလို့ဟောကိန်းထုတ်နေတယ်လေနော်တတဝါတွေအကုန်လုံးလို့လို့ဟာမြတ်စွာဘုရားရဲ့နောက်ကိုပဲလိုက်ကြမြတ်စွာဘုရားအကြီးမားဆုံးသောခေါင်းဆောင်ပေါ့ဟုတ်လား နှစ်ဖူးတော်ဝယ်ရွှေပြားချယ်သို့တင့်တယ်လှစ်လှစ်အသားစစ်မှတင်းကျစ်တော်လွာလက္ခဏာဖြင့်ဒါသူ့ရဲ့လက္ခဏာသူရလာတာပေါ့နော်အဲ့ဒီလက္ခဏာဘာကိုညွှန်ပြနေတယ်လဲသူဘာဖြစ်မှလို့ဟောကိန်းထုတ်နေတယ်လဲဘုမလို့ဆွေးကြပါစို့လက်မှာအရေးအကြောင်းလေးတွေကြည့်ပြီးတော့ဟောအသက်ဘယ်လောက်မှဘာဖြစ်မယ်ဘာဖြစ်မယ်ပြောရတာရှိတချို့နှစ်ဖူးရည်ဒူးရည်ကြည့်ပြီးတော့ကြီးပွားမယ်လို့ချမ်းသာမယ်လို့ပြောရတာဟောကြတာတွေရှိတယ်အဲ့လိုပဲဒီလက္ခဏာက तू ဘာဖြစ်မယ်လို့သူ့ကိုဖတ်လို့ရတယ်လေစာဖတ်လို့ရတယ်လေနော် တတဝါထိုတို့များလူဘို့တို့ကိုတော်၌၌ကိုတော်နောက်၌စိုက်စိုက်မကွာလိုက်ရပါတော့မြတ်စွာဘုရားဒါကလက္ခဏာနိတန်တပေါ့နော်သူ့ရဲ့အကျိုးရလက်ပေါ့ဘာကြောင့်ဒါကိုရခဲ့သလဲဘာကြောင့်ဒါကိုရတာတော့ကုသိုလ်တရားဟူသည်များ၌ရှည်သွားအမှုဦးစီးခေါင်းခံစောစီမံမှုကောင်းမှုတို့ကြောင့်တဲ့ကောင်းတာတွေလုပ်ဖို့အတွက်ရှေ့ကနေခေါင်းဆောင်ပြီးတော့လှုပ်ကြလှုပ်ကြလို့အမြဲတမ်းနှိုးဆော်ခဲ့နော်ကောင်းမှုမှာ ကိုဘေးကလူတွေပါအောင်သူအမြဲတမ်းနှိုးဆော်အမြဲတမ်းခေါင်းဆောင်ပြီးလုပ်တယ်အဲ့ဒီကောင်းမှုကြောင့်ဒီနှစ်ဖူးမှာတစ်ချိန်လုံးကဒီလူဟာကောင်းမှုမှာခေါင်းဆောင်ခဲ့ပါတယ်ဆိုတာကိုသူ့ကိုပြသတဲ့အနေနဲ့အဲ့ဒီလက္ခဏာပါလာတာသဘောပေါက်လားအင်းဒါတစ်ခုနော်နောက်တစ်ခုချစ်ဖွယ်စကားပေးကမ်းကြ၍စီးပွားဆောင်လင်ကိုတို့ကျင့်ဟုလေးစဉ်သင်းညိုသူ့ကိုထောက်ထားကောင်းမှုအားကြောင့် လက်ဘဝါနှင့်ခြေဘဝါပါနူးညံ့စွာဤရှစ်ဖြာလက်ချောင်းဆဲချောင်းခြေတော်ညီမြတော်ကြောင့်မူရော်တွင်လက်အတွင်းစစ်၌ရေးရည်ဖြောင်းလေစပါးစီမြပို့တကားသို့ဖြောင်းသားညီညာလက္ခဏာဖြင့်ကောင်းစွာသိမ့်စီ လုံးစီ ပေါင်းစုလက်တွင်ပြုအပ်ပရိသတ်တာရှိတော်မူပါသောမြတ်စွာဘုရားမြတ်စွာဘုရားတဲ့နော်ခြေဘဝါလက်ဘဝါနဲ့ခြေဘဝါပါနူးညံ့စွာဤအလွန်နူးညံ့နေတဲ့မြတ်စွာဘုရားလက်ဘဝါခြေဘဝါတော့ဂရီပါစာလေးတော့နူးဤနေတယ်ပေါ့ဟုတ်လား ပြီးတော့ရှစ်ဖြာလက်ချောင်းနဲ့တစ်ဖက်ကို၄ချောင်းလက်မတော့မပါဘူးနော်ဆယ်ချောင်းခြေတော်ညီမြတော်ကြောင့်ဓာတ်နဲ့တိနေအောင်ဖြတ်ထားတယ်လို့ညီနေနော်ပြီးတော့ဒီလက်ကလေးတွေကလည်းပဲဒီစပက်ဘူးလေးလိုဖောင်းပေါင်းလေးတွေပုတ်ထိုးထားတယ်လို့လုံးပြီးတော့ပြားပြားတွေခွက်ခွက်တွေအဲ့လိုတွေမဟုတ်ဘူးဖျောင်းတိုင်လေးလိုလို့လည်းပြောနိုင်မယ်ပေါ့နော်ဒါလက္ခဏာအဲ့ဒီလက္ခဏာ तू ဘာဖြစ်မယ်လို့ဟောကိန်းထုတ်မလဲ နော်ဘာဖြစ်မယ်လို့သိနိုင်တယ်လေဒီလက္ခဏာကိုကြည့်ပြီးတော့နော်ကောင်းစွာသိမ့်စီလုံးစီပေါင်းစုလက်တွင်းပြုအပ်ပေးတတ်တာရှိတော်မူသောမြတ်စွာဘုရားမြတ်စွာဘုရားပေးတတ်ကဘယ်တော့မှပြိုကွဲသွားတယ်လို့မရှိဘူးလက်ထဲမှာဆုပ်ထားတယ်လို့မြတ်စွာဘုရားကိုချမ်းရမ်းနေကြတယ်မြတ်စွာဘုရားကိုကြည်ညိုကြတယ်ပေးတတ်ဟာသူများသွေးထိုးလို့ဂုံချောလို့တော့ပြိုကွဲတယ်တို့ဘာလို့မရှိဘူးလို့ပြောတာအဲ့ဒါဘာကြောင့်အဲ့လိုမြတ်စွာဘုရားရတယ်ဩဆိုတော့ လောကကြီးရဲ့ပေါ်မှာသင်္ခါတရား၄ပါးနဲ့ချီးမြှောက်ခဲ့လို့ကောင်းမှုပြုခဲ့လို့သင်္ခါတရား၄ပါးဆိုတာဘာလို့ဒါနပေးတာကမ်းတာအပေယဝေဇချစ်ဖွယ်စကားကိုပြောတာသူများနာချမ်းသာကိုပြောတတ်တာဟုတ်လားပြပါတော့သူများရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးတာပြီးတော့ကိုယ်နဲ့တန်းတူထားပြီးတော့ဆက်ဆံတာအဲ့ဒါကိုရေးတာနော်ချစ်ဖွယ်စကားပေးကမ်းကြ၍စီးပွားဆောင်လင်ကိုတူကျင့်ဟုလေးစဉ်သင်ကြိုသူ့ကိုထောက်ထားကောင်းမှုအားကြောင့်တဲ့အဲ့ဒီကောင်းမှုကံကြောင့်မို့လို့ဒီလက္ခဏာပေါ်လာ ကံရဲ့အစွမ်းကဘလောက်ကြီးကျယ်လဲဆိုတာမြင်သေးချင်တာဒီလက္ခဏာအဲ့ဒီကံဖန်တီးလိုက်တာအမေဖះဖန်တီးတာမဟုတ်ဘူးနော်ဒါကြောင့်တချို့ကကံတာမိကံတာအဖဆိုတာကိုဆန့်ကျင်ကျင်ကြတဲ့လူကရှိသေးတယ်ဟုတ်လားတကယ်တော့ကံရဲ့အကြောင်းတရားအားကြီးတဲ့အကြောင်းတရားအနေနဲ့ဖြစ်နေတာတတ္တဝါတွေဆိုတာဟုတ်လားอืมအဲ့ဒီလက္ခဏာကြောင့်ဘုန်းဘုန်းတို့ဘာဖြစ်မှာတုံးပရိသတ်ကိုလက်ထဲမှာ ဆုပ်ထားတယ်လို့ပရိသတ်ဟာစီလုံးနဲ့ပေါင်းစည်းတယ်ပြိုကွဲတယ်ဆိုတာမရှိဘူးတဲ့အဲ နောက်တစ်ပုတ်သွားမယ်နော်ချိုးဖယ်နှိမ့်ဆက်ဆိုးတုံလျက်လီအမြင့်မလို့စိတ်မတိုခဲ့ကြည်ညိုချမ်းမြေ့ကြောမွေနုမတ်အဝိအယုံအချုံအခင်းလှူခဲ့ခြင်းကြောင့်အစင်းအရေသဘူရွှေတို့လျှံဝေဝင်းဝါလက္ခဏာဖြင့်ဖဲဝါကလေးသုံးမွဲဒီနဲ့ပိုးဒီနုပြောင်ထဲလေးကောင်းကိုလူပေါင်းပြန်မှာနတ်တေဝါတို့မပြတ်ကတ်လူရတော်မူပါသောမြတ်စွာဘုရားမြတ်စွာဘုရားတဲ့လက္ခဏာလေးကိုအရင်ပြောမယ်နော် အစင်းအရေတဘူးရွှေသို့တဲ့မြတ်စွာဘုရားရဲ့အသားအရေဟာရွှေလိုဝင်းနေတယ်တဲ့ဟုတ်လားဒါပေမဲ့ဒီရွှေကြီးလိုကြည့်ရခက်အောင်လည်းပဲဟုတ်မယ်တော့မထင်ဘူးကြည့်လို့မျက်စိထဲမှာဘလို့မှအဆင်မပြေတာမရှိဘူးနော်ဝင်းဣနေမယ်ပေါ့အစင်းအရွှေနော်အစင်းအရေသဘူရွှေတို့လျှံဝေဝင်းဝါလက္ခဏာဖြင့်နော်အသားရေကနူးညံ့တယ်အယောင်ကရွှေလိုဝင်းနေတယ်မြတ်စွာဘုရားရဲ့ကိုယ်ရောင်တော် နော်ဒါလက္ခဏာပေါ့အဲ့ဒါကိုကြည်ခြင်းအပြင်သူဘာရမလို့ဆိုတော့ဩဖဲဝါကလေးသိုးမွေးတွေနဲ့ပိုးတွေနူပြောင်ထဲလေကောင်းကိုလူပေါင်းပြမှာနတ်တွေဝါတို့မပြတ်ကတ်လူရတော်မူပါတော့မြတ်စွာဘုရားအလွန်နူးညံ့သိမ်မွေ့တဲ့အဝတ်အယင်ကိုမြတ်စွာဘုရားအမြဲတမ်းရတယ်တဲ့အဲ့ဒါဘာကြောင့်နော်တဲ့ချိုးဖက်နှိမ့်ဆက်ဆိုးတုံလျက်လီအမျက်မလိုစိတ်မတိုခဲ့ကြီးညိုချမ်းမြေချောမွေ့နှုတ်မို့အဝတ်အယုံအချုံအခင်းလှူခဲ့ခြင်းကြောင့်တဲ့သူအကြောင်းတရားတော်နှမျိုးပြတယ် စိတ်တူစရာကောင်းတဲ့အနေအထားနဲ့ကြုံလာတယ်သူစိတ်မတူအောင်ထိန်းတယ်ညာသောဖြင့်ဘုံဘုံတို့စိတ်တွေကဘာလို့တူတော့ကိုယ့်ကိုတခုခုပြောလို့တူတာပဲများပါတယ်ပြင်းပြင်းထန်ထန်တူရတာတွေရောနော်အဲ့ဒါကြောင့်ဒါလေးကိုပဲသူကဦးစားပေးတော့ရေးတယ်ချိုးဖဲနှိပ်ဆက်ဆိုးတုံလျက်လီကိုယ်ချိုးချိုးဖဲဖဲနော်ကိုယ်စိတ်ကိုခံရခဲ့အောင်နှိပ်ဆက်ပြီးတော့ဘလို့ပဲပြောပြောအမျက်မလို့စိတ်မတူခဲ့တယ်ဟုတ်လားအဲ့ဒါသူ့ရဲ့နော်ပြုတ်ခဲ့တဲ့ကံတရားပေါ့နော်ဒါတင်လားဆိုမကဘူးတဲ့ ကြည်ညိုချမ်းမြေ့ချွတ်မွေ့နှုတ်မို့အဝိအချုံနော်အဝိအယုံအချုံခင်းလှူခဲ့ခြင်းကြောင့်သူများကိုလည်းအလွန်ကောင်းတဲ့အဝိနူးနူးညံ့ညံ့တွေကိုလှူခဲ့လို့ဒီလိုမျိုးနော်အကျိုးရလတ်တွေရတာဒီလိုမျိုးလက္ခဏာတွေခန္ဓာကိုယ်ပေါ်မှာပေါ်လာတာတဲ့ဟုတ်လားဒီလက္ခဏာကြီးပေါ်လာတယ်ဆိုတာကြီးကိုဘုံဘုံကစိတ်ထဲမှာအံ့ဩတယ်ပေါ့နော်ဒီစိတ်ကဒီလိုရုပ်ပုံတံကို ဖြစ်ပေါ်စေတယ်လို့ဓာတ်ရိုက်တွေးကြည့်သေးခြင်းဟုတ်လားနော်အဲနောက်ဆုံးလေးတစ်ပုဒ်လည်းပြောခြင်းသေးတယ် သူကတော့နော်30ကျော်လောက်ကိုဘုန်းဘုန်းတို့၄ဘုတ်လောက်ပဲအချိန်ကြည့်ပြီးတော့ပြောတာပေါ့ဟုတ်လားမျက်စောင်းမထိုးမကြိုးမျက်မှောင်ဖြောင်းမြောင်ချစ်ကြည်ကြည့်ခဲ့သည်ကြောင့်ညိုကြည်မျက်လုံးအမဆုံးအောင်ရွှေမျက်တောင်မွေတဲသွေးနှုစွာလက္ခဏာဖြင့်ပိယတိတ်တိနတ်ဆေးရှိသောတတိဘုံကယဟန်လူများတရားမြတ်မှာနတ်သူရာဟုတရဝါထိုးထိုးကြည်ညိုလေးမြတ်ချစ်ခင်အပ်ပါသောမြတ်စွာဘုရားမြတ်စွာဘုရားတဲ့လက္ခဏာလေးကိုအရင်ပြောကြည့်မယ်နော်မြတ်စွာဘုရားရဲ့ဒီမျက်လုံးတော်ဟာတဲ့ ဟိုမွေးကစားနွားပေါက်စလေးရဲ့မျက်လုံးလေးလိုကြီးပြီးတော့လဲ့နေတယ်ဟုတ်လားအဲ့ဒါမျက်တောင်မွေးလေးကလည်းသေးသေးတွယ်တွယ်လေးတွေနဲ့ကော့နေတယ်ပေါ့မြတ်စွာဘုရားမျက်လုံးတော့အလွန်လှတယ်ပေါ့နော်ညိုကြည်မျက်လုံးအမဆုံးအောင်ရွှေမျက်တောင်မွေးတွယ်သေးနှုစွာလက္ခဏာဖြင့်မျက်စိအလွန်လှတယ်ပေါ့နော်အဲ့ဒီလိုအလွန်လှတဲ့ဒီမျက်စိကိုကြည့်ပြီးတော့ဒါလက္ခဏာနော်အဲ့ဒါကိုကြည့်ပြီးတော့ ဒီဟာအကျိုးဆက်ကဘာလို့ဘုံဘုံတို့သူ့ကိုပြောနိုင်မလဲအကျိုးဆက်ကဘာရမလို့တဲ့ပိယတိတ်တိနတ်ဆေးရှိသူပိယတိတ်တိမြန်ပြီးနေသလားလို့အောက်မရလောက်အောင်တဲ့တွေ့တဲ့လူမြင်တဲ့လူတိုင်းဟာချစ်ကြတယ်ခင်ကြတယ်ဒါပြောရနော်စာရေးရလည်းကောင်းတယ်ဟုတ်လားပိယတိတ်တိနတ်ဆေးရှိသူတတိဘုံကယဟန်လူများတရားပြမှာနတ်သူရာဟုတရဝါထိုထိုကြီးညိုလေးမြတ်ချစ်ခင်အပ်ပါတော့မြတ်စွာဘုရားမြတ်စွာဘုရားတဲ့လူတိုင်းလူချင်းမှာနော်ဒီအကျိုးရလောက်ကိုဟုတ်လားမျက်လုံးလေးလှဒီလက္ခဏာလေးရခြင်းပေါ့နော် ဒါထက်ဘာကိုပိုရခြင်းမလို့ကိုယ်ဝကိုယ်ပတ်ဝန်းကျင်ကိုယ်ကိုမြင်တဲ့လူတိုင်းကချစ်ကြခင်ကြတာဒါလူတိုင်းမရခြင်းဘူးလားရခြင်းတာပေါ့နော်မြတ်စွာဘုရားအဲ့ဒါတွေကိုပြည့်ပြည့်စုံအောင်ရတယ်ဘာဖြစ်လို့ရတော့တဲ့အကြောင်းတရားလေးပုပ်ဝေစာကတပုံညတာဘာပြောတာတော့မျက်စောင်းမထိုးမကြိုးမျက်မှောင်ဖြောင်းမြောင်ချစ်ကြည်ကြည့်ခဲ့တဲ့ကြောင်းနဲ့သူများကိုဘယ်တော့မှမျက်စောင်းထိုးပြီးတော့မကြည့်ဘူးတဲ့ပြောကျင်တာဒါမျိုးကိုအလွန်ပဲဟုတ်လားနော်လူတွေမျက်စောင်းထိုးထိုးပြီးတော့ကြည့်တာလည်းမရှိဘူးလားရှိရနော်စိတ်က ဟိုအခက်မသင့်တော့ဘူးဟေးဆိုလို့ရှိရင်တဲ့တဲ့ရမကြည့်ကျင်တော့ဘူးလေမျက်စောင်းထိုးတယ်ဆိုရင်တော့မှနည်းနည်းရှိတယ်တချို့ကမျက်စောင်းကိုမထိုးတော့ကြည်ကိုမကြည့်ကျင်တော့ဘူးဆိုတာလည်းရှိသေးရဲ့နော်အင်းမျက်စောင်းမထိုးမကြိုးမျက်မှောင်မျက်စောင်းထိုးတယ်ဆိုတာမရှိဘူးမျက်မှောင်ကျုံပြီးတော့ကြည့်တယ်ဆိုတာမရှိဘူးကြည့်ရင်ဘယ်တော့ဖြစ်ဖြစ်ဖြောင်းမြောင်ကြည့်တယ်ကြည့်တဲ့နေရာမှာလည်းချစ်ခင်တဲ့မျက်လုံးနဲ့ပဲကြည့်အေးတဲ့မလွယ်ဘူးเนาะဒါစိတ်ထဲမှာမေတ္တာတက်အလွန်အားကြီးမှဖြစ်နိုင်တဲ့ကိစ္စမှာဟုတ်လား ဒါသူ့ရဲ့ပုပ္ပိသကတပုံညတာမျက်စောင်းမထိုးမကြိုးမျက်မှောင်ဖြောင်းဖြောင်းချီချီကြည့်ခဲ့သေးကြောင်းညိုကြည်မျက်လုံးအမစွန်းအောင်ရွှေမျက်တောင်မွေသဲသွေးနှုစွာလက္ခဏာဖြင့်ပိယသိတိနတ်ဆေးရှိသောတတိပုံကယဟန်လူများတရားပြမှာနတ်သူရာဟုတရဝါထိုးထိုးကြည်ညိုလေးမြတ်ချစ်ခင်အပ်ပါသောမြတ်စွာဘုရားမြတ်စွာဘုရားတဲ့ဟုတ်လားဒါလေးတွေကဘုံဘုံကဘလို့ရွယ်ချက်နဲ့ပြောနေတာတော့နော်ပြုထားတဲ့ကောင်းမှုဟာအားကိုးစရာဆိုလို့အဲ့ဒါပဲရှိတယ်ဆိုတာလေးကို တွေးမိဖို့ဟုတ်လား ပုပ္ပေစကတပုံညတာနေရာမှာဒါလေးကိုဘုံဘုံတို့အကျေတင်ဝင်ပြောပါတယ်နော်အဲ့လိုဆိုရင်ဘုံဘုံဆက်ပြီးတော့ဗာပြောရင်တော့ဒါကတော့စဉ်းစားတရားတွေပြောမှာပေါ့နော်ဒီရှေ့ဆက်ပြီးတော့စဉ်းစားတရားပြောရင်လည်းအဲ့ဒါပါလဲဆိုတော့ပုပ္ပေစကအရင်ခံခဲ့တော်လဲပဲပြစ္ဆုတ်ပံမှာနေတာထိုင်တာတွေးတာခေါ်တာအတုံးမကျလူပေါင်းမှားပြီးတော့ဟာမှားယွင်းမှုတွေနဲ့သွားမယ်ဆိုလို့ရှိရင်အဲ့ဒါတွေဟာကိုယ့်အတွက်တိတ်ပြီးတော့နော်အကျိုးမရှိသလိုမျိုး နော်ဆုံးရှုံးသွားတာမျိုးပျက်စီးသွားတာမျိုးကြုံတတ်တယ်ဆိုတာမျိုးကိုစဉ်းစားဖို့ဒါကိုပြောချင်တာဟုတ်လားဆိုကြပါစို့ဘုန်းဘုန်းတို့အလွန်ထင်ရှားတဲ့မဖြစ်ရတစ်ခုပေါ့နော်မြတ်စွာဘုရားလက်ထက်ကနော်ဂရေ80ကျွဲဝါတဲ့နော်တထေနှစ်ဦးနော်သူတို့ရဲ့သားနဲ့သမီးကိုဘာလို့တုံးပေးစားလိုက်တယ်ဂရေ160ပိုင်ဆိုင်မှုအကြီးကြီးပဲဟုတ်လားနောက်ဆုံးမိဘတွေရဲ့အသုံးမချမှုပေါင်းတဲ့တင်းတဲ့မိတ်ဆွေ နော်ယုံမာမှုဒါတွေအကြောင်းမျိုးမျိုးကြောင့်သူတို့ဘာဖြစ်သွားတယ်ခွက်လက်ဆွဲပြီးတော့တောင်းရတဲ့အနေထားရောက်သွားတယ်ဒါလွမ်းကြားဘူးတယ်နော်နောက်ရှင်အနန္ဒာဆွဉ္ဉဟင်းဉဏ်သွားပြီးတော့မြတ်စွာဘုရားဒီလင်မယားကိုကြည့်ပြီးတော့ပြုံးနေတဲ့အဲ့တော့ဒီဖြစ်ရပ်ကိုဘုံဘုံတို့ဘာကြောင့်ပြောတာလဲဆိုရင်ဒါမယိုးနိုင်တဲ့စဉ်းစားစရာပေါ့နော်ဘာလို့မြတ်စွာဘုရားပြုံးလဲဆိုရင် အနန္ဒာတဲ့ဒီတထေးလင်မယားနော်ပထမအရွယ်မှာစီးပွားရေးလုပ်မယ်ဆိုရင်ပထမတန်းသားတထေးဖြစ်မယ် စီးပွားမလုပ်ဘူးတရားရှာမယ်ဆိုရင်အဲ့ဒါယောက်ျားဖြစ်တဲ့လူကရဟန္တာဖြစ်မယ်မိန်းမဖြစ်တဲ့လူအနာဂံဖြစ်မယ်အဲ့ဒီစကားကိုကြည့်ပုပ္ပိသကတပုံရတာမပါဘူးလားပါတာပေါ့နင်းနင်းနောနောမဟုတ်ဘူးနော်တတိဝင်မှာဖြစ်တဲ့ပိုင်ဆိုင်မှုတွေကြီးပိုင်ခဲ့တဲ့ဒါလောကီလိုပေါ့ဟုတ်လားအခုအားကြစရာကောင်းတာကသူတို့မှာဇာရှိတယ်အည်အသွေးရှိတယ်ပါတော့တရားလုပ်မယ်ဆိုရင်ရဟန္တာဖြစ်နိုင်တယ်မိမအနာဂံဖြစ်နိုင်နေတဲ့ဟုတ်လားဟာပထမအရွယ်မေ့လျော့လို့ဒုတိယအရွယ်မှာစီးပွားရှာမယ်ဆိုဒုတိယဒန္တာတတိဖြစ်နိုင်တယ် ဟာတရားပဲရှာမယ်ဆိုရင်ယောက်ျားဖြစ်တဲ့လူအနာဂံဖြစ်နိုင်တယ်မိန်းမဖြစ်တဲ့လူတက္ကရာဂံဖြစ်နိုင်တယ်ဟာဒုတိယအရွယ်မေ့လို့ခိုင်ထောင်တတိယအရွယ်နောက်ဆုံးအရွယ်မှာနော်ကြိုးစားမယ်ဆိုရင်တတိယဒန္တာတတိဖြစ်နိုင်တယ်လောကီလို့နော်လောကုတ္တရာလို့ဘယ်လိုဖြစ်နိုင်တော့အရိယာဖြစ်နိုင်တယ်နှစ်ယောက်လုံးဟုတ်လားအဲ့ဒီစကားတွေကိုဘုန်းဘုန်းတို့ကြည့်မယ်ဆိုလို့ရှိရင်သူတို့ဟာပုပ္ပိသကတပုံညတာပါခဲ့တော်လဲပဲဘာလို့ပြစ်လိုက်တာတော့ဖြက်စီးပြစ်လိုက်ကြတာပေါ့နော်ဖြက်စီးပြစ်လိုက်ကြတာဒါကိုဘုန်းဘုန်းတို့စဉ်းစားဖို့ ဟုတ်လားအလွန်တန်ဝေကရစရာကောင်းတယ်အဲ့တော့ကို့မှာပုပ္ပေစာကံပါတာမပါတာကနော်ကိုဘလို့အသုံးချမလဲဆိုတာကပို့ပြီးတော့ပုပ္ပေစာကံပါတာမပါထက်ပါတာမပါတာထက်ပို့ပြီးတော့အရေးကြီးနေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒါကိုစဉ်းစားသေးချင်တာအဲ့ဒီမှာပဲမြတ်စွာဘုရားအဲ့ဒီဖြစ်ရပ်ကိုအခြေခံပြီးတော့အလွန်စဉ်းစားစရာကောင်းတဲ့ကာထာလေးနဲ့ပို့ဟောတယ်အစရိတဝဗြဟ္မစရိယံအလတ္တယုပနိတနံဇိဏကွန်ဇာဝဇာယံတိခိနမေဇေဝပန္နလီတဲ့ နော်အရွယ်ရှိတုန်းကငယ်တုန်းကစီဝါရေးလည်းမရှာဘူးဟာဗြဟ္မရှရိယလို့ဆိုတဲ့မြတ်သောအကျင့်ကိုကျင့်သုံးခြင်းအဖြစ်သူတော်ကောင်းတရားကိုရှာလားဆိုတော့လည်းမရှာဘူးဟုတ်လားအဲ့လိုမရှာတဲ့ပုံကိုယ်တွေကအသက်ကြီးလို့အိုလာတဲ့အခါမှာတဲ့ခိနမေဇေဝပန်လလေနော်ငါးကုံပြီးတော့ရေခမ်းနေတဲ့အိုင်ငါးကလည်းမရှိတော့ဘူးရေကလည်းခမ်းပြီအဲ့ဒီအိုင်မှာဂျိုးကြဘလို့ဂျိုးကြအောင်ဆိုအတောင်ဂျိုးတဲ့ဂျိုးကြ ဒီပြင်နေရပြန်ဖို့ဆိုတော့လည်းပဲမပြန်နိုင်အတောင်ကကျိုးနေလေဒီတဲပဲရှာမယ်ဆိုတော့ငါကလည်းမရှိနော်ငါမရှိုံနဲ့မကဘူးအေးချမ်းမှုကိုပေးစီတဲ့ရေရလည်းပဲခန်းနေပြီဟောဘလောက်ဒုက္ခရောက်လိုက်တယ်လဲစဉ်းစားကြည့်ဦးနော်မြတ်စွာဘုရားပေးတဲ့ဥမာဟုတ်လားနော်ရေခန်းပြီးတော့ငါးကုံနေတဲ့အိုင်မှာ အတောင်ကျိုးတဲ့ဂျိုးကြလို့တဲ့နော်စိဏကွန်ဆာဝဇာယန်တီခိနမေဇေဝပန္နတိနော်အဲ့ဒီလိုမျိုးဥပမာပေးခံရတဲ့လူတယောက် အကြံမှိုင်းပြီးတော့အကြံကုန်ပြီးတော့ဒါဆင်းရဲရဲ့ပူပူလောင်လောင်နဲ့ဘဝနေကိုအဆုံးတတ်ရမယ်အာစရိတဝဗြဟ္မစရိယအလတ်တာယုပနိတနံတင်တိစာပါတိခိနာဝပုရာဏာနိအနုထုနံဒါဒုတိယကထာအပြောတော့ငယ်တုန်းကသူတော်ကောင်းတရားလည်းမကျင့်စီပွားရေးလည်းမရှာဟုတ်လားအဲ့လိုဆိုရင်အသက်ကြီးလာတဲ့ခါဘယ်လိုတော့နဲ့သူ့ပေးတဲ့ဥမာလေးကလည်းတမျိုးကောင်းတယ်တင်တိစာပါတိခိနာဝ လေးညိုးကလွတ်ထွက်သွားတယ်ပြစ်ထည့်လိုက်တယ်မြားတာဟာအရှိန်ကုန်တဲ့အခါကျတော့ဘာလို့တော့အောက်ကျသွားတယ်အောက်ကျသွားပြီဆိုရင်အဲ့ဒီမြားတာဟာလှုပ်နိုင်သေးသလားမလှုပ်နိုင်ဘူးသူအရှိန်ဟုန်နဲ့ပြေးခဲ့တုန်းကလည်းပဲသူဆွမ်းအားနဲ့ပြေးတာမဟုတ်ဘူးလေလေးညို့ဆွဲပြီးတော့ပြစ်လိုက်တဲ့လေးညို့ရဲ့တွန်းကန်အားလေးကိုင်းနဲ့ကျိုးနဲ့ဆွဲပြီးတော့ပြစ်လိုက်လို့အဲ့ဒီတွန်းကန်အားနဲ့သူပြေးတာအဲ့ဒီတွန်းကန်အားကုံလို့ကြပြီဟေ့ဆိုတော့မလှုပ်တော့အဲ့တော့ဘုံဘုံတို့ဘဝမှာတချို့လူတွေဟာ အရှင်ကောင်းကောင်းနဲ့ပြေးနေကြတယ်အမေကြည့်လို့တော့ခက်ကောင်းကောင်းပဲဟုတ်လားသူတို့ကသူတို့အစွမ်းလို့ထင်တယ်တကယ်တမ်းကတစ်ချိန်လုံးကသူတို့ပြုထားတဲ့ကောင်းမှုရဲ့အစွမ်းသူတို့အစွမ်းလို့လည်းပြောလို့တော့ရတာပေါ့နော်သို့တော့အဲ့ဒီဟာအတိုင်းအတာရှိတယ်ကန့်သက်ချက်ရှိတယ်ကုံတက်တယ်ခန့်တက်တယ်ဟုတ်လားဒီလေးညို့ရဲ့စွမ်းအားကြီးကအမြဲတမ်းလေးကိုမြားကိုပြေးစီနိုင်လောက်အောင်ကြီးသလားဘယ်တော့မှမရက်ဘူးကွာပြေးနေတော့မယ်ဟုတ်လားအဲ့လိုပြေးမလားအပြေးဘူးသူအရှိန်ဆိုတာကုံတဲ့အချိန်ရှိတယ်ဟုတ်တယ်မဟုတ်လားအရှိန်ဆိုတာကုံတဲ့အချိန်ရှိရနော် အဲ့လိုပဲကုသိုလ်ကောင်းမှုဆိုတာလည်းပဲကုံတဲ့အချိန်ရှိတယ်ကုံမီဟေ့ဆိုတာနဲ့ဒီလိုအစွမ်းတုံးသွားပြီဒါကိုလည်းဘုံဘုံတို့နားလည်ဖို့လိုတယ်နော်အဲ့ဒါမြတ်စွာဘုရားပေးတဲ့ဥမာနော်လင်းညို့ရဲ့နော်လေးရနေထွက်သွားတဲ့မြားတာအရှင်ကုန်လို့ကြားတဲ့အချိန်မှာဘာမှမလှုပ်နိုင်တော့သလိုပုရဏဏီအနုထုနယ်တယ်ရှေးတုန်းကအဆင်ပြေခဲ့တာတွေရွှေကြီးဆောင်းခဲ့တာတွေပြန်တွေးပြန်ပြောရင်းနဲ့ပဲအာသာဖြေးနေတာလက်တွေ့တကယ်လက်တွေ့မှာတော့ဆင်းရဲနေရတယ်ပေါ့အဲ့ဒီတထေးကိုအကြောင်းပြရမြတ်စွာဘုရားဟောတာနော်ဒါမှမဟုတ်ဘုံဘုံတို့စဉ်းစားရရှိတာက နော်ဘဝမှာအင်းဒီကုသိုလ်ကောင်းမှုဆိုတာအရှိန်တစ်ခုနော်ကုံတတ်တယ်ကုံလို့ရှိရင်ဘုံဘုံတော့ထပ်ပြီးတော့ပြုမယ်ဆိုလို့ရှိရင်ဒါကုသိုလ်အသက်ဆက်တဲ့သဘောမျိုးရှိတာပေါ့နော်ဒါကြောင့်ဒီကုသိုလ်ကောင်းမှုကိုအဟောင်းအသစ်ဆိုတဲ့ရှုတော့ကလည်းကြည့်တတ်ဖို့လိုတယ်ဥမာဘုံဘုံပြောမယ်နော်အချိန်ကလည်းနည်းနည်းနည်းနေပြီဝိတာခါကသူ့ရောက်ခမအိမ်လိုက်သွားတာလေရောက်ခမကြီးကအဲ့ဒီတော့ကအယူဆ မမှန်သေးဘူးမတည့်သေးဘူးပေါ့ဟုတ်လားအဲ့တော့ဒီရဟန်းတစ်ပါးဆွန့်လာရက်တဲ့အခါကျတော့မြင်ရတဲ့ကြိုးပိပြီးတော့စားနေတယ်သူကမလောင်းခြင်းဘူးဆွန့်မလှူခြင်းဘူးပေါ့အဲ့တော့ဝိသခါဘလို့ပြောလိုက်တာတော့အဲ့ဒီရဟန်းတော့ကြားဘူးတယ်မဟုတ်လားအရှင်ဘုရားတဲ့တပည့်တော်ရောက်ခမကြီးကအဟောင်းစားပါဘုရားတဲ့ဟာတော်တော်ကိုနာသွားတယ်နော်အဲ့ဒီတထေးကြီးကသူ့ကိုအဟောင်းစားလို့ပြောသူကသူတွေးလိုက်တဲ့အဟောင်းကအဓိပ္ပာယ်တမျိုးလေ အဲ့ဒါနဲ့နောက်ဝိသခါကိုအိမ်ကနေနှင်ထုတ်ကြမလို့တဲ့အခါကျတော့ပုံနာပညာရှိရှိဦးနဲ့အမှုစစ်ကြတော့သူဆိုလိုတဲ့အဟောင်းဆိုတာကအဲ့ဒီမစင်ကိုဆိုလိုတာမဟုတ်ဘူး။တော့ရှေးတုန်းကပြုခဲ့တဲ့ကုသိုလ်ဟိုပဲရည်ရွယ်ပြီးတော့အဟောင်းစားလို့ပြောနောက်ထပ်အစ်စ်မလုပ်ဘူးပေါ့။အဲ့ဒါမြတ်စွာဘုရားလည်းဒီအဟောင်းအစ်စ်ဆိုတဲ့စကားလုံးကိုသုံးတယ်။ဟုတ်လား။အဲ့တော့ဝိသခါပြောတာမြတ်စွာဘုရားရဲ့အလိုတော်ကြလို့ဆိုနိုင်တယ်။မြတ်စွာဘုရားဘယ်နေရာမှာသုံးတယ်လဲ။ဘုံဘုံတို့အလွန်ထင်ရှားတဲ့ဖြစ်ရတစ်ခုရှိတယ်။ တက္ကထာဝကတန်ယုတ်ပါဠိတော်ထဲမှာမှတ်တမ်းတင်ထားတယ်အပုဒ္ဒကတိဋ္ဌိဝိထုဆိုတော့သူဝိထုနှစ်ပုဒ်ရှိတယ်အဲ့မှာဒုတိယဝိထုမှာဘာပြောတာလဲဆိုတော့သာသမီမထုံကားတဲ့နော်အလွန်ချမ်းသာတဲ့တထေးပေါ့အလွန်ကိုချမ်းသာတယ်ဒါပေမဲ့လို့ तू ကတိရတိပဲစောင်းတယ်ယထာကိုပဲစီးတယ်ဇကွဲထမင်းနဲ့ပုံရင်ဟင်းကိုပဲစားတယ်ဖြင်းချမ်းကိုပဲချမ်းပေးဆိုတာပဲဝတ်တယ်ကောင်းတာတွေသုံးဆောင်ဖို့ခံစားဖို့လုံးဝစိတ်မပါဘူးအကုန်လုံးကသူပြုခဲ့တဲ့ကံအတိုင်းဖြစ်တာ အဲ့ဒါသေးပြီဆိုတော့ဒီပစ္စည်းတွေအကုန်လုံးကိုဘုရင်ကလှည့်နဲ့တိုက်တာ9ရက်တောင်တိုက်ရတယ်လို့ဆိုတယ်အဲ့ဒါကောသလမင်းကြီးကအဲ့ဒီပစ္စည်းတွေတိုက်ပြီးတော့မြတ်စွာဘုရားဒီရောက်တော့မြတ်စွာဘုရားဘယ်အလာတော့ဒီလိုပဲပစ္စည်းတွေပြီးတော့တိုက်ပြီးတော့ပြန်လာအလွန်အော်စရာကောင်းတဲ့လူတွေဗျာဒီလောက်ပေါ်ရဲ့အတန်းနဲ့ကောင်းကောင်းလည်းမစားဘူးကောင်းကောင်းလည်းမသုံးဘူးဘယ်သူမှလည်းမပေးဘူးအဲ့ဒါတွေအကုန်လုံးတပြည့်တော်လို့မင်းမာနာဖြစ်သွားတယ်အဲ့မှာမြတ်စွာဘုရားရှေးအကြောင်းလေးကိုပြောပြတယ်အဲ့ဒီတတိယဘဝတစ်ခုဟာတဂရတိခီလို့အမည်ရတဲ့ပြည့်စေကဗုဒ္ဓရှင်မြတ်တပါးကိုသူလှူခဲ့တာလှူတာကသူက လမ်းသွားရင်းနဲ့တွေ့လို့အဲ့ဒါနဲ့အခိုင်းရှည်ကို ပြောလိုက်တာပေါ့နော်ဒီအရှင်မြတ်ရဲ့တပိတ်ထဲကိုကောင်းပေးဆိုတဲ့စွန့်နေဟင်းတွေလှူပါလို့ခိုင်းအဲ့ဒါနဲ့သူအလုတ်ကိစ္စရှိတော့သွားတယ်ပြန်လာတဲ့ခါကျတော့အဲ့ဒီမထေနဲ့အဲ့ဒီပြည့်စေကဗုဒ္ဓနဲ့တွေ့တယ်တွေ့တဲ့ခါကျတော့တပိတ်ကိုလှက်ကြည့်တော့အလွန်ကောင်းတာတွေတွေ့တော့သူစိတ်မထားတတ်တော့နှမျောသွားတာတကယ်လို့ဒါတွေကိုငါတဲ့ငါရဲ့အခိုင်းအစီတွေကိုသာကျွေးလိုက်မယ်ဆိုရင်အဲ့ဒီလူတွေဟာငါအတွက်အသက်စွန့်ပြီးတော့တောင်မှအလုတ်လုတ်ကြမှာဒီလောက်ကောင်းတာတွေကိုသူတို့ကျွေးလိုက် အခုငါရှုံးသွားပြီတဲ့ဟောအဲ့လိုကြီးတွေးတာနော်ပေးတော့လည်း तू က तू तू စေနာရှိလို့ပေးတာပဲဒါပေမဲ့ပေးပြီးတော့မှ तू ကအနိုင်ရှုံးနေတွက်ကြည့်တာပေါ့နော်ဒီလူက तू तू तू စမှာငါကတော့ပေးလိုက်ရတာနော်အဲ့လိုကြီးတွေးတဲ့အခါကျတော့ तू ဝမ်းမသာနိုင်ဘူးပေါ့နော်ပြန်ယူလို့ကလည်းမရအဲ့ဒါကြောင့်မို့လို့လှူတဲ့အတွက်ကြောင့် तू နတ်ပြည်တွေဘာတွေလဲရောက်တယ်ဒါပေမဲ့လို့ဒီကံအကျိုးကံအကျွင်းအကြံကြောင့်မလို့ तू တထေးဖြစ်တာခုနကတောင်ဖြစ်တယ်လို့ဆိုတယ် အဲ့ဒါထားထားနောက်ဆုံးခါပဲအတတိဖြစ်တော့ပိုင်ဆိုင်မှုတော့အလွန်ကြီးရဲ့ဒါပေမဲ့လို့အဲ့ဒီငါတော့ရှုံးပြီဆိုတဲ့နှလုံးမသားရမှုကဒါတွေကိုခံစားလို့စိတ်ကိုလုံးဝမဖြစ်စေဘူးသူကဆင်းရဲသားတယောက်လိုပဲနေသွားတာဥစ္စာတောင်တက်တက်ပေါ့နော်သူဥစ္စာဟုတ်လားအဲ့ဒီမှာမြတ်စွာဘုရားသူ့ကိုသုံးသက်ပြတာဒီကောသလမင်းကြီးကိုမင်းကြီးတဲ့ဒီတတိကြီးကအဟောင်းကလည်းကုန်ပြီတဲ့အစ်စ်ကလည်းမလှုပ်ဘူးတဲ့ ကြောပြက်ပြီလေအစ်စ်လည်းမလို့ဘူးအဟောင်းလည်းကုန်ပြီဆိုတော့ဘာကြံသေးတော့အာမကြံတော့ဒါမှမဟုတ်အခုသေးတော့ရောယူဝငရဲရောက်သွားပြီတဲ့အဲ့တော့သူလုတ်ခဲ့တဲ့ကံတွေကအရှိန်ရှိတယ်နတ်ပြည်ကိုပို့လိုက်တယ်ဟုတ်လားအဲတထေးဘဝကိုရောက်စေတယ်တွန်းအားတယ်ခုနလေးညိုးကထွက်သွားတယ်မြားတန်လို့ဟာအရှိန်ကောင်းတော့တော့ပြေးတယ်လွန့်လွန့်လွန့်နဲ့အလွန်တင့်တယ်တယ်ပေါ့နော်ဒါပေမဲ့ဘာတော့အရှိန်ကကုန်တတ်တယ်ဆိုတာနားလေရမယ်အဲ့တော့ဘုန်းဘုန်းတို့ဒါပြုဖို့ပြောတာနော်ပုပ္ပေသကတပုံညတာနဲ့ပတ်သက်ပြီးတော့ဟုတ်လား ပုပ္ပိသကတပုံညာတာရှင်အလွန်မင်္ဂလာရှိတယ်ဒီမင်္ဂလာလေးကိုဆက်မိဖို့ဆိုလိုတာကအရင်တုန်းကပြုခဲ့တဲ့ကုသိုလ်ဟာအခုအတွက်ပုပ္ပိသကတပုံညာတာမင်္ဂလာဖြစ်တယ်လို့အခုကုသိုလ်ပြုခြင်းဒါနောက်တစ်ချိန်မှာပုပ္ပိသကတပုံညာတာမင်္ဂလာဖြစ်မယ်ဟုတ်တယ်မဟုတ်လားဘုံဘုံတို့ကဘဝကိုဘယ်နှမျိုးကြည့်ရမှာလို့ပြောနေကြရှိလဲနှစ်မျိုးကြည့်ရမယ်နော်ခုရောနောင်ရောဟုတ်လားဘဝကိုနှစ်မျိုးကြည့်တတ်မှပညာရှိဘဝကိုတစ်မျိုးတည်းကြည့်လို့မပြည့်စုံဘူးဟုတ်ရလားဒါကြောင့်မလို့ ပုပ္ပိစကံပါတော်လဲပဲနော်အသုံးမချတတ်ဘူးဟိအစ်စ်တွေမဆက်နိုင်ဘူးအဟောင်းပဲထိုင်စားနေဆိုကြာရင်ဘာဖြစ်သွားမှာလို့ကုံသွားနိုင်တယ်ဒီရှုတော့ကလည်းကြည့်ပြီးတော့ကောင်းမှုကိုလှုပ်ချင်တဲ့စိတ်ကိုထက်သန်စေရမယ်ပေါ့နော်နောက်တစ်ပုံပုံတို့ဒါနဲ့ဆက်ဆက်ပြီးတော့ပြောစရာကောင်းတဲ့တစ်ခုပေါ့နော်အရေးမြတ်လေးတော့ပြောကြည့်မယ်ဒါလည်းလူသိများတဲ့တရားတစ်ခုပေါ့သို့တော်ဆက်ဆက်ပြီးတော့တွေးမိဖို့လေးတွေကိုဘုံဘုံတို့ကစူးစီးပေးတဲ့သဘောပေါ့နော်မြတ်စွာဘုရားလူလေးမျိုးရှိတယ်ဆိုပြီးတော့ခေါ်တာရှိတယ် နော်အမှောင်ကလာပြီးတော့အမှောင်ကိုသွားတယ်အမှောင်ကလာပြီးတော့အလင်းကိုသွားတယ်အလင်းကလာပြီးတော့အမှောင်ကိုသွားတယ်အလင်းကလာပြီးတော့အလင်းကိုသွားတယ်ဒီဘဝမှာတချို့အလွန်ချမ်းသာတယ်ဒါပေမဲ့မကောင်းတာတွေလုပ်တယ်သေတဲ့ခါကျတော့မဟုတ်တဲ့နေရာရောက်သွားတယ်ဒါအလင်းကလာပြီးတော့အမှောင်သွားတယ်လို့ခေါ်တယ်ဒီဘဝမှာတချို့အလွန်ချမ်းသာတယ်ဒါပေမဲ့ထပ်ပြီးတော့ကောင်းမှုတွေကိုလုပ်တယ်ကောင်းတဲ့နေရာရောက်သွားတယ်အလင်းကနေလာပြီးတော့အလင်းကိုသွားတယ်တချို့ဒီဘဝအလွန်ဆင်းရဲတယ်ဘာမှအဆင်ပြေတာမရှိဘူး ဒါပေမဲ့ဒီဘုံကကောင်းတာလို့လားဆိုတော့လည်းမလို့ဘူးအမှောင်ကလာပြီးတော့အမှောင်သွားမဲ့လူပေါ့နော်တချို့ဆင်းရဲတယ်အခြေအနေမကောင်းဘူးဒါပေမဲ့လို့ဒါကိုအသိဉာဏ်နဲ့ထိန်းချုပ်ပြီးတော့ကောင်းတာကိုလုံနိုင်တယ်လောက်လုပ်တယ်အမှောင်ကလာပြီးတော့ဘယ်သွားမလို့အလင်းကိုသွားမယ်အဲ့တော့ဘုန်းတို့စဉ်းစားတဲ့အရှိတာဘယ်ဟာလာတာလဲဆိုတာလေဘယ်ဟိုသွားမှလဲဆိုတာကပို့ပြီးတော့အရေးပါတယ်ဟုတ်တယ်မဟုတ်လားအမှောင်ပဲလာလာအလင်းကပဲလာလာဘုန်းဘုန်းတို့သာဉာဏ်ရှိမယ်စူးစမ်းမယ်ဆိုရင်အလင်းကိုသွားလို့ရတယ် ဘုန်းတို့ဉာဏ်မရှိဘူးဆိုရင်ဘယ်ရပဲလာလာအမှောင်ကိုထုတ်ဆင်းသွားမှာနော်ဒါကြောင့်ပုပ္ပိစာကတပုံညတာမင်္ဂလာနဲ့ပတ်သက်ပြီးတော့ဒါဆက်ဆက်ပြီးတော့တွေးစရာလေးကိုပြောတာနော်ကုသိုလ်ကံရဲ့အစွမ်းတတ္တိဟာအလွန်ကြီးတယ်လို့နားလည်ဖို့လိုသလိုဒါကိုဘုန်းတော်ထိုင်းပြီးတော့ဖြုံးနေုံနဲ့လည်းမရသေးဘူးအစ်စ်လုပ်ဖို့မလိုဘူးလားလိုအေးဟုတ်လားဒါကြောင့်မလို့ဒါဏီကုန်းကျုပ်ကလေးကဒီဟာလေးကိုစဉ်းစားစရာဘုံဘုံကပြောပြတာဟုတ်လားအဟောင်းအစ်စ်ဆိုတဲ့စကားလုံးကိုမြတ်စွာဘုရားလည်းသုံးခဲ့တာနော် ဟုတ်လား ပုံမှန်ပါပဲတဏှာကြီးထိုးတော့မှာဟုတ်လားအဲ့ကြပြောရင်တာလေးတွေလည်းအကုန်လုံးစုံသွားပါပြီပြောမယ်လို့ဘုံဘုံမှတ်ထားတာလေးနော်အဲ့တော့ဒီကနေ့အဓိကပြောလိုက်တာပါလေနော်ကုသိုလ်ကံရဲ့အစွမ်းတတိများနဲ့နော်အဲ့ဒီကုသိုလ်ကံကိုဆက်လက်ပြီးတော့လုံနိုင်ဖို့ဒါကိုတွေးဖို့နောက်ပိုင်းပြောတာအဲ့ဒါပေါ့နော်ရှေ့ပိုင်းပြောတာတွေကတော့နော်ကုသိုလ်ကံရဲ့အစွမ်းရည်တတိတွေနော်သူတို့ရဲ့စမ်းကြဲတဲ့နော်အကျိုးပေးတွေဟုတ်လား အဲ့ဒီဥစ္စာကိုဘုံဘုံတို့ပြောတာပေါ့နော်အဲ့တော့အဓိကကတော့ဟိုတစ်ချိန်လုံးကပြုခဲ့တဲ့ကုသိုလ်ဟာအခုမင်္ဂလာရှိနေတယ်အခုပြုလိုက်တဲ့ကုသိုလ်ဟာတစ်ချိန်မှလည်းမင်္ဂလာရှိသေးလိမ့်မယ်မင်္ဂလာချင်းဆက်သွားအောင်ဘုံဘုံတို့စူးစမ်းကြရမယ်ဆိုတဲ့သဘောမျိုးပေါ့အောင်ဆိုတော့ဒီဘဝရင်ရဟန္တာဖြစ်သွားမယ်ဆိုရင်တော့လည်းပဲတမျိုးပေါ့သို့တော်လည်းပဲဒါလည်းပဲကုသိုလ်လုံးမှပဲဖြစ်မှာပါပဲကောင်းမှုအထွတ်ထိပ်ရအောင်ပြုရမှာပဲလေကောင်းမှုဆိုတာလှူတာတန်းတာလောက်တင်မြင်လို့အပြည့်စုံမှုဟုတ်လားဒါတော့လူတိုင်းနားလည်ပြီးသားပါနော် အဲ့ဒါပြောရင်ဒါပါလေကောင်းမှုကိုဘုံဘုံတို့တို့ကအရှိန်ဟာကုန်တတ်တယ်ဟုတ်လားဒါကြောင့်ဒါကိုပြန်ပြီးတော့အားကောင်းအောင်ဘာလို့မလို့ကြိုးစားရမယ်ကြိုးပမ်းရမယ်နော်နောက်တစ်ချိန်မှာပုပ်ဝေစာကတပုံညတာမင်္ဂလာနဲ့ပြည့်စုံတဲ့နော်လူတယောက်ဖြစ်အောင်ဘုံတို့ဘာလို့မလို့ကြိုးစားရမယ်နောက်ဆုံးကောင်းမှုအရှိန်တကယ်ကြီးသွားပြီဆိုရင်နေမှာကိုမျက်မှောက်ပြုနိုင်သည့်အထိအရှင်းမြင့်တဲ့ကောင်းမှုကြီးရသွားမယ်နော်မဉ္ဇဉ်လေးပါးကိုလောကုတ္တရာကောင်းမှုလောကုတ္တရာကုသိုလ်လို့မခေါ်ဘူးလား ခေါ်တယ်နော်ဒါကိုမြင်အောင်ကြည့်ရမယ်ဟုတ်လားအဲ့ဒီအဆင့်ထိရောက်သွားမယ်ဆိုရင်ဒုက္ခခတိငြိမ်သွားမှာပေါ့ဟုတ်လားဒါကြောင့်ကောင်းမှုကြောင့်မင်္ဂလာရှိနေတဲ့ဒီလိုအနေအထားမျိုးလေးမှာဒါဘုံဘုံတို့မှာအသိဉာဏ်တွေရှိတယ်ကျမကြီးတွေကောင်းတယ်အခြေအနေတွေအကုန်လုံးကကောင်းနေတယ်ဒါပုပ္ပိသကရပုံညာတာရှိခဲ့တဲ့လက္ခဏာတွေကြီးပဲနော်ဉာဏ်ဉာဏ်သွေးအကုန်လုံးပါတော့အခြေအနေတွေကတက်တက်ပိုးပြီးတော့ကောင်းမွန်တဲ့အနေအထားတရက်ကိုရောက်အောင်တက်လှမ်းနိုင်တဲ့ဇာတွေမရှိဘူးလား ရှိတယ်အဲ့ဒါဆိုရင်ပုပ္ပိသကတပုံညာဒါရှိနေပြီပေါ့နော်ဆက်ပြီးတော့မလုပ်ဖို့လို့တော့အသုံးချဖို့လိုတယ်ပေါ့နော်ပုပ္ပိသကတပုံညာဒါတွေဆက်သွားအောင်နောက်ဆုံးဒုက္ခလွတ်တည်အထိကောင်းမှုရဲ့နော်အစွမ်းကိုယူပြီးတော့ဘုံဘုံတို့မလုပ်ကြမှာတော့ကြိုးစားကြရမှာဒါကိုပြောတာဟုတ်လားဒါကြောင့်ပုပ္ပိသကတပုံညာဒါနော်မင်္ဂလာနဲ့ဆက်ပြီးတော့ပြည့်စုံအောင်ကြိုးစားနိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလုပ်အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့် ဖရာတပည့်တော်တို့သည်မဲ့ညာပုညမျက်နှိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာ အောင်စု ပြုကြဂုံရာတတိ